ဒီနေ့2020ခုနှစ်နိုဝင်ဘာလ6ရက်တောက်ကြနေ့ညနေ9:00နာရီချိန်ထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်ပိုင်း64ပေါ့ဘုန်းကြီးတို့ဘယ်ကနေလွန်နေလဲဆိုဆောင်းတန်းစကိုဘေးဧရိယာနေစပြီးတော့ဣတရားတွေတန်ခန်းနေပေးနေပါဘုန်းကြီးတို့ရင်ပတ်ကဘာတွေပြောခဲ့လဲဆို အာကုတလဝိတက်ပဲဖြောင်းနေ၅မျိုးအဲတော့ ဒီအာထုတ်ကသာပုံကိုယ်တွေကတော့ဘယ်သူပဲအာထုတ်အာထုတ်ပေါ့နော်ဒီအတွေးတွေအကုန်ပေါ်ကြပါအဲ့ဒီမကောင်းတဲ့အတွေးတွေကဘာလဲဆိုအကျဉ်းများပြင်တော့ဘာလဲကာမဝိတ္တသက်ရှိတ attva သက်ရှိတတ်မဲ့အရာတို့ပေါ်မှာဆွဲလန်းတာနှစ်သက်တာမြန်လို့တာအထုတ်နေဒီအကြံတွေးတွေကပြန်ပေါ်ဓာရပေါ်ဓာရပြောရင်တော့ကိုနှစ်သက်မြန်လို့တဲ့ပုံကိုသတိရနေတော့ နှစ်သက်မြန်နိုးတဲ့အရာပေါ်မှာတရိယာနှစ်သက်မြန်နိုးတဲ့ပုဂ္ဂိုလ်မှာတရိယာအဲ့ဒါမျိုးဒီအတွေးတွေလည်းဝင်တတ်ပါတယ်ဒါကိုဘုန်းကြီးတို့ကာမဝိတ္တလို့တောင်းပါနောက်တစ်ခုကတော့ဗျာဝရဝိတ္တဆိုတော့ကိုမနှစ်သက်တဲ့သဘောမကျတဲ့ကိုယ်နဲ့ပဲဖြစ်ဖြစ်သူများနဲ့ပဲဖြစ်ဖြစ်ယာသူလူနဲ့ပဲဖြစ်ဖြစ်သဘောမကျတဲ့အရာတို့စိတ်ပြတ်တာစိတ်ဆိုးတာဝမ်းနေတာပူဆွေးတာတရားတွေလည်းဝင်တတ်ပါတယ်ဒေါသဖြစ်တာဝင်တတ်နောက်တစ်ခုကတော့ဝိညာဝိတ္တဒါကတော့ဘာပြောရလဲဆိုတော့ ဒီချိန်လုံးကလူတူတယောက်ကိုအနိုင်ကျင့်ဆော်ကားခဲ့တာရှိတော့ဒီပုဂ္ဂိုလ်ကလေးစားချေဖို့ပေါ့သူများဒုက္ခရောက်စဉ်းစားနေတဲ့သဘောပေါ့အဲ့ဒီတွေးတွေလည်းပေါ်တတ်ပါတယ်ဒါတော့အခြေခံအတွေ့သုံးမျိုးပေါ့နောက်ပိုင်းကျဘုန်းကြီးအတွေ့တွေတည်တဲ့ဝိတက်တွေတည်တဲ့များစွာလည်းရှိပါတယ်အဲ့ဒါလည်းနောက်ပိုင်းပြောပါအဲ့ဒီလိုမကောင်းတဲ့အတွေ့တွေကိုယ်စိတ်ထဲမှာဝင်လာရင်ဘုရားကဝိတကတန်တနာသုံးမှာ ဒီအတွေးတွေပျောက်ဖို့အတွက်နီးငါးမျိုးပေးတာတော့ဘယ်လိုလုပ်ရမလဲဆိုဒီစိတ်အကြံတွေးတွေမကောင်းတဲ့အတွေးတွေပေါ်လာရင်ကုသိုလ်နဲ့ဆက်ဆက်တဲ့အကြောင်းအရာကိုပြောင်းပြီးတော့နှလုံးသွင်းဆိုဒီလိုပြောပါဒါတော့မူရင်းတော့ကတော့အဲ့တော့ပါတော့အဲ့ဒီကခြေကရာဖွင့်ကြတိတိကျကျပါပဲဒီနေ့ဒီကကြီးတို့ဓမ္မကြီးတို့လက်ထက်မှာတွေ့ရတဲ့မှတ်စုအဲ့မှာနော်အဲပရမဇုံဟုတ်လား စာထိုးပဲဖြောင်းနေဆိုမှတ်စုနေပေးတာအဲ့ဒီပဲဖြောင်းနေမှာတတ္တဝတ္တူတယောက်နဲ့ပတ်သက်ပြီးနှစ်သက်တာသဘောကျတာဒီအတွေးတွေဝင်လာရင်တော့အတုပအဲ့ဒီစိတ်ကူးတွေအတွေးတွေဝင်လာရင်အတုပဆင်ညာနှလုံးသွင်းပေါ့အတုပတော့ရှင်အတုပတေယအတုပကြာရနှလုံးသွင်းလို့ရပါရှင်အတုပ2မျိုးရှိတယ်တေယအတုပက9မျိုး10မျိုးပေါ့ဒါနှလုံးသွင်းအဲ့လိုနှလုံးသွင်းလို့ ဒီဟာရပ်သွားပြီဆိုရင်တော့ငကုကမ္မထံပြန်သွားပေါ့ကိုရှုမှတ်နေကြကမ္မထံတချို့ကြတော့ရာဟုရုနဲ့ပတ်သက်ပြီးနှစ်သက်မှုခုနကတော့သက်ရှိတတ်တဲ့သက်ရှိပုဂ္ဂိုလ်နဲ့ပတ်သက်နှစ်သက်မှုပေါ်လာရင်အဲ့ဒီလိုအတုပဆင်ညာနှလုံးသွင်းဖို့တချို့ကြရာဟုရုနဲ့ပတ်သက်ကားတို့အိမ်တို့ပေါ့လေရွှေငွေပစ္စည်းတိုင်းနဲ့ပတ်သက်ပြီးတော့နှစ်သက်မှုဝင်လာ ဝင်လာသွားတဲ့ခါဝင်လာတဲ့ခါကျလည်းဒီပေါ်မှာပဲစိုးရင်တွေစိတ်တွေဖြစ်နေတော့ ရှုမှလည်းမကောင်းဘူးဗျာအဲတော့အဲ့ဒီကကြအနိစ္စသဘောဆင်ញင်နှလုံးသွင်းဖို့ဒါလည်းပြောပြီးသွားပါပြီနောက်တစ်ခုကတော့သက်ရှိတတ္တဝါနဲ့ပတ်သက်ပြီးတော့ဒေါသစိတ်ဝင်လာရင်ကောင်းကွက်ကိုရှာမေတ္တာဒါလေးဘုန်းကြီးတို့ပြောခဲ့ပါပြီအရင်ဘက်ကမေတ္တာပွားနည်းမေတ္တာတို့ပွားနည်းပဲဘုန်းကြီးပြောခဲ့ပါဒီနေ့ဘာပြောချင်လဲဆိုအရာဝတ္ထုနဲ့ပတ်သက်ပြီးတော့သက်မဲ့အရာဝတ္ထုနဲ့ပတ်သက်ပြီးတော့ဒေါသစိတ်တွေဖြစ်နေဓာတ်ကြီးလေးပါးကိုဆင်ញံနှလုံးသွင်းမယ် ရာသီဥတုခုအချိန်တွေရောက်တော့ရာသီဥတုပေါ့ပုံလိုက်အေးလိုက်ဒါတွေကလာပြီအဲ့လိုဓာတ်ကြီးနှလုံးဓာတ်ကြီးလေးပါးကိုဆင်ញံနှလုံးသွင်းဖို့ဒါကိုလည်းဘုန်းကြီးတို့ဟိုကာယ ानु ပဒနာဘိုင်းတို့ကအကျယ်ပြောခဲ့ပါတယ်အခုလည်းအဲ့ဒီဟာလေးတွေထပ်ပြောပါမယ်ရိုးရိုးပြောရရင်တော့ဟုတ်လားဓာတ်ကြီးနှလုံးပူတဲ့သဘောတော့ပူမှာပဲအေးတဲ့သဘောတော့အေးမှာပဲရာသီဥတုကသူ့အတူအေးခြင်းလည်းအေးပူခြင်းလည်းပူကိုဘာမှမတတ်နိုင်ဘူးဒါတော့တာမဆင်ញံနှလုံးသွင်းမှုပါပဲ လောကထဲနေတဲ့ခါမှာဒါတွေတွေ့ကိုယ်ကစိတ်ပြက်စရာစိတ်ဆိုးစရာမလိုမိုးရွာရွာလို့တချို့နေဘူးနဲ့နေဘူးလို့မိုးမရွာရင်လည်းမရွာလို့စိတ်ပြက်စိတ်ဆိုးနေဟောဒါသဘောတဘာဝတွေပဲဒီလိုဆင်ញံနှလုံးသွင်းတတ်တာတကယ်တကယ်ကြရင်တော့အဲ့ဒီလိုဆင်ញံနှလုံးသွင်းရမှာမဟုတ်ဘူးဒီဓာတ်သဘောတဘာဝတွေညံနဲ့မြင်အောင်ကြည့်ရတာပေါ့နော်ဓာတ်ဆိုတာဘာလဲဆိုသူ့သဘောသူဆောင်တတ်တဲ့သဘောကဓာတ်လို့ခေါ်ပါတယ် နော်သူ့သဘောသူဆောင်ကြတော့အဲ့ဒီဓာတ်က၄မျိုးရှိတာပေါ့နော်ပထဝီဓာတ်အာဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်ဆို၄မျိုးရှိတယ်အဲ့ဒီ၄မျိုးကိုကိုကဆင်ញံနှလုံးသွင်းတတ်ဖို့ပေါ့အဲ့တော့ဘုန်းကြီးတို့ဝိပဿနာရှုတဲ့ပုဂ္ဂိုလ်များကိုတရားပြောမှာနော်ဝိပဿနာရှုတဲ့ပုဂ္ဂိုလ်များကြတော့သူကရှုရမယ်ကမ္မထာနှစ်မျိုးပဲရှိတာဗျာ ပဿနာရှုတဲ့ပုံကောများကြတော့ယုတ်ကမ္မထံရှုမလားနာမ်ကမ္မထံရှုမလားဒါပဲစဉ်းစားကြရရှိတော့ခန္ဓာ၅ပါးဆွဲလန်းနေတဲ့ဥပါဒနဲ့ခန္ဓာ၅ပါးရှုရတာပဲအဲ့ဒီတည်းမှာယူဘက်ခန္ဓာယုတ်တရားကိုလည်းရှုနိုင်တယ်ဉာဏဝိညာဉ်တင်ညာသင်္ခါရစိတ်နော်ဝိညာဉ်သင်္ခါရစိတ်ဆိုဒီနာမခန္ဓာ၄ပါးကိုလည်းရှုနိုင်တယ်အခုဓကမထံဆိုတော့ယုတ်20ယောဂယုတ်တရားရှုမယ်ဆိုရင်ယုတ်28ပါးလုံးဘုန်းကြီးတို့ရှုဖို့ခက်တယ် ဇံရတဲ့ပုံကောများကြလွယ်တာပေါ့လေကိုကဇံရတဲ့ပုံကောလည်းမဟုတ်သေးတော့ရုပ်ကိုရှုခြင်းဓာတ်ကိုမြင်အောင်ရှုရတော့ဒါဘုန်းကြီးတို့ပြောခဲ့ပါဒါလေးထပ်ပြောမယ်နော်ဓာတ်ကဘာဖြစ်လို့ထင်ရှားလို့မြင်လဲလို့နော်အဲ့မှာဒီဒီအရင်တော့အမှတ်စုလေးပေးထားတယ်နော်ဝိပဿနာရှုရင်ကမ္မဋ္ဌာန်ရုပ်ကမ္မဋ္ဌာန်နာကမ္မဋ္ဌာန်နှမျိုးရှိတယ်ရုပ်ဆိုရုပ်ဘက်ခန္ဓာကမ္မဋ္ဌာန် ယူဘက်ခန္ဓာကိုယူရင်ယောကမ္မထံမှာဝေနာတင်ညာသင်္ခါရဝိညာဉ်ဒီနံခန္ဓာ၄ပါးယူရင်နံကမ္မထံခေါ်တယ်။အဲ့ဒီယုတ်ကိုရှုမှတ်မယ်ဆိုရင်ဓာတ်ဘောကပေါ်ပြီးထင်ရှားတယ်။ကိုယ်ဇံမရသေးဘူးဆိုရင်တော့ဓာတ်ဘောပဲရှုလို့ရတယ်။ဓာတ်ကိုမြင်မှပရမအရှိသဘောကိုမြင်တယ်ပေါ့ဗျာ။ပရမမြင်ပညာတိပျောက်တော့ဓာတ်ကိုမမြင်ပရမမမြင်ပရမမြင်ပညာတိအကောင်းတယ်နော်။ဒါကြောင့်ဓာတ်ဘောမြင်အောင်ရှုတယ်။ ဒါသဘောမြင်မှပရမသဘောမြင်တယ်ပရမသဘောကိုမြင်နေရင်ပညာအတိများပျောက်သွားတယ်ဒီသဘောကိုလိုချင်တာပဲအဲ့ဒီပရမတ္ထသဘောတရားတွေကိုမှအနေဆဒုက္ခအနတ္တမြင်အောင်နော်ရှုမြဝိပဿနာလို့ခေါ်ပါတယ်ဒီဓကမနာအကျဉ်ရှုနေခြင်းချင်းရှုနေခြင်းကလို့ပြောခဲ့ပါတယ်နော်အဲ့မှာဓာတ်ကြီး၄ပါးဆိုတာဘာလဲဆိုတာအဲ့မှာကြည့်ရင်ဓာတ်ကြီး၄ပါးကပထဝီဓာတ်အာဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်ပထဝီဓာတ်ဆိုဘုန်းကြီးတို့အရင်ကပြောခဲ့ပါတယ် ပရဝိဒဆိုတာဘာလဲဆိုတော့မာတဲ့သဘောပြော့တဲ့သဘောနော်အဲ့ဒီပရဝိဒပြီးတဲ့ခါကျပါလေကြမ်းတဲ့သဘောချော်တဲ့သဘောနော်ပြီးတဲ့ခါကျလေးတဲ့သဘောပေါ်တဲ့သဘောပေါ့ဒါလေးတွေသိရောဒါလေးတွေလေ့လာထားမယ်နော်ဘယ်ရောက်တို့ကံကြည့်ကြည့်မာတဲ့သဘောတွေ့တယ်ပြော့တဲ့သဘောတွေ့မယ်ကိုယ့်လက်ကိုဆုပ်ကြည့်လိုက်ဆုပ်ကြည့်တာတာလေးဆုပ်ကြည့်ပြော့ပြော့တွေ့တာဒါကြီးဆုပ်ကြည့်မာတဲ့သဘောတွေ့တာ တချို့နေရာဒီလိုပွတ်ကျင်းလဲကြားတဲ့သဘောလဲတွေ့တယ်ချောတဲ့သဘောလဲတွေ့တယ်နောက်ဖြည်းဖြည်းချင်းထဖြည်းဖြည်းချင်းထိုင်ဟုတ်လားလေးတဲ့သဘောတွေ့မယ်လက်ညှိုးလေးနဲ့တူတယောက်ခေါ်ရင်ပေါ့တဲ့သဘောလဲတွေ့တော့ဒါပဒဝိတတဘာဝခြောင်မျိုးပဒဝိဆိုတာမြေကြီးကိုဆိုလိုတာမဟုတ်သူ့ရဲ့သဘောတဘာဝတွေမြင်အောင်ကြည့်ခိုင်းတာနောက်တစ်ခုကတော့ဗာလဲဆိုတော့အဘောဓရဲ့သဘောကနှစ်မျိုးပေါ့ယူစည်းတဲ့သဘောဖွဲ့စည်းတဲ့ဘော ယိုစီးတာဆိုဘုန်းကြီးတို့တွေ့နေတာနှာရည်တွေယိုစီးမယ်မျက်ရည်တွေယိုကြတယ်နော်ကျင်ငယ်တွေယိုကြနေကျင်ငယ်တွေယိုစီးတယ်ကျင်ငယ်တွေစွန့်တယ်ဒါမျိုးတခုတည်းကထိကြိုက်သွားရင်သွေးတွေယိုထွက်တယ်ယိုစီးတဲ့သဘောပြီးတော့ကြတော့ပါဇက်ထဲမှာအများနဲ့တည်ရည်တွေရှိနော်တည်ရည်တွေယိုကြတယ်ဒါယိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောဆိုတာဘာလဲဆိုတော့အလုံးခဲတာဏတွေ့တဲ့သဘောပေါ့ဘုန်းကြီးတို့အင်ကြီးဝတ်ထားတော့ဒီမှာလုံးခဲနေတဲ့ပုံစံမျိုးဖွဲ့စည်းတော့ အလုံးခက်တန်အောင်တွေ့တဲ့ဖွဲ့စည်းတဲ့သဘောပဲ။ဘာနဲ့ပြောကြလဲဆိုတော့ခွင်းတို့ဂျုံပုံလေးမုံမုံလေးရေးနဲ့လုံခဲတာအခဲကြီးတွေ့တယ်။ဒီခဏဝင်းရလည်းဒီတိုင်းပဲ။မသေးခင်မို့ဒီလုံခဲပုံသဏ္ဍာန်တွေ့တော့သေသွားတဲ့အခါကျတော့ရေတွေထွက်သွား6ကနောက်ဆုံးတော့မုံမွားဖြစ်တယ်။ဒီဇောဒသဘောမျိုးခန္ဓာကိုယ်ကြည့်လိုက်ပူတဲ့သဘောလည်းတွေ့နိုင်တယ်အေးတဲ့သဘောလည်းတွေ့နိုင်တယ်။ဒါထင်ရှားပါတယ်။ဝါယောဒသဘော တွန်းကန်တဲ့သဘောထောက်တာသဘောတွန်းကန်တဲ့ဆိုသက်ရှူသွင်းလိုက်တွန်းကန်ဝင်သွားတော့ထောက်ထားတယ်ဆိုဒီလိုမတ်မတ်ထောက်တာတော့ဗျာဒါထောက်တာပေါ့ရော့ကြတာခါခေါင်းကငိုက်ဆိုင်ကြသွားတယ်အဲမျိုးတွေပေါ့တွန်းကန်ထောက်ကန်ဒီတော့ဓာတ်သဘောတဘာဝတဲ့ဒီမှာကုံလုံးပေါင်းလိုက်ရင်ပထဝီဓာတ်က6မျိုးအာဘောဓာတ်က2မျိုးတေဇောဓာတ်က2မျိုးဝါယောဓာတ်က2မျိုးအလုံး12မျိုးရှိတော့ခေါင်းကနေခြေတော်ခြေတော်ကနေကောင်း ဒီလိုကြည့်နေဒီ12မျိုးလုံးတွေ့နိုင်ပါတယ်တကယ်လို့တဏှာတဲ့ site ကြည့်ရင်တော့မာရာတွေ့ရင်တော့ပျော့တာမတွေ့ဘူးပျော့တာတွေ့ရင်မာရာမတွေ့ဘူးကျန်တာတွေ့ရင်ချောတဲ့သဘောမတွေ့ဘူးချောတဲ့သဘောတွေ့ရင်ကျန်တဲ့သဘောမတွေ့ဘူးလေးတဲ့သဘောတွေ့ရင်ပေါ့တဲ့သဘောမတွေ့ဘူးပေါ့တဲ့သဘောတွေ့ရင်လေးတဲ့သဘောမတွေ့ဘူးပူတဲ့သဘောတွေ့ရင် အေးတဲ့သဘောမတွေ့အေးတဲ့သဘောနဲ့ပူတဲ့သဘောမတွေ့ဘူးဒီဆန့်ကျင်ဘက်တရားတော့မတွေ့နိုင်ဘူးလေအဲဒါတဏှာတဲ့ site ကြည့်မယ်ဆိုရင်တော့ဘုန်းကြီးတို့10မျိုးပဲတွေ့နိုင်တယ်ဒါလေးမှတ်ထား နောက်တစ်ခုကတော့ဗာပြောကျင်တာလဲဆိုတော့ဓကမဏမစုဇာမျက်နှာနံပါတ်3မှာဘုန်းကြီးတို့ပဋ္ဌာန်းနဲ့တခါပြောခဲ့ပါဓကမဏမစုဇာမျက်နှာနံပါတ်3ကြည့်လိုက်ပါပဋ္ဌာန်းမှာတော်တော်များများကတော်တော်များပဋ္ဌာန်းရဘူးပါအဲဒီမှာပြည့်စရာနေတာဒါလေးကြည့်ကျင်တယ်နော်သာဇာတပြည့်စုံအညာမြင်နေတရားပြည့်စုံသတ္တရောမာဟုတာအညာမညာသာဇာတပြည့်စုံနာပြည့်စုံ ဟိုဖះကပဋ္ဌာန်းမှာကြတော့ဓာတ်ကြီး၄ပါးမဟာဘုံ၄ပါးလို့ဟောတာအတူတူပဲနော်ဒီဓာတ်ကြီး၄ပါးအချင်းချင်းအတူတူကဖြစ်ပြီးခြေစုပ်ပြုတယ်အတူတူကဖြစ်နေတယ်ပေါ့ဗျာပြောချင်တာဆရတော်မဟာဘုရားအညမညာပစ္စည်းနာပစ္စည်းရောဓာတ်ကြီး၄ပါးမဟာဘုံ၄ပါးဟာအချင်းချင်းအပြမြန်လာလာခြေစုပ်ပြုနေတယ်ခြေစုပ်ပြုနေတဲ့အတွက်သိနိုင်တော့ပေါ့ဗျာ နော်စရတော်မာဟုတာအညမညာနေတပစ္စည်းနာပစ္စည်းဓာတ်ကြီးလေးပါမာဟုလေးအချင်းချင်းမှီးနေတယ်အဲ့ဒါပြောပါနော်ပြီးတော့မှအောက်ဆက်ကြည့်မယ်အဲ့ဒါကတော့ဘုန်းကြီးတို့တော်တော်များများရထားတယ်ပေါ့နော်အောက်မှာပညာဝါဒဒါခုနကဓမ္မကြီးတို့သိတယ်ဒကာကြီးတို့သိထားတာကတော်တော်များများရတဲ့ပစ္စယနေတဲ့ပညာဝါဒကြဖရာဟောတာပိုရှင်းတယ်အဲ့မှာကြည့်လိုက်ဧကမာဘူတံဒိဏနာမာဘူတနာသာဇာတာပစ္စေနာပစ္စယော ဓာတ်တစ်ပါးရဲ့သဘာဝတွေကြည်နေကျန်တဲ့ဓာတ်သုံးပါးရဲ့သဘာဝအတူတူပါဖြစ်နေတဲ့အတွက်သိနိုင်တယ်ခုချုပ်နည်းရဝါယောဓာတ်မှတ်တယ်ပေါ့နော်ဝါယောဓာတ်မှတ်လိုက်လို့ရှိရင်ကျန်တဲ့ဓာတ်သဘောသဘာဝတွေလည်းသိတာပဲဒီဒီပါဠိပဲနော်ဒါမှတ်ထားဆိုလိုတာကတော့ဓာတ်သဘောသဘာဝတစ်ခုကြည်နေကျန်တဲ့ဓာတ်တရားသိတယ်ဒါကိုပြောချင်တော့နော်တရောမာဟုတာတကယ်လို့ဘုန်းကြီးကဓာတ်သမားသဘာဝကြည်နေ ဧကတမဟာဝုဒတာတတဝတဘာဝသာသာတပစ္စည်းအတူတူကဖြစ်နေကြသိနိုင်တဲ့ခြေစုပြုတယ်ဒွေမဟာဝုဒ္ဓဒွေနနာမဟာဝုဒ္ဓနာသာသာတပစ္စည်းနာပစ္စည်းဟောဓဏ္ဍဘာရဲ့တဘာဝချင်းဉာဏ်နဲ့ဓဏ္ဍဘာရဲ့တဘာဝအတူတူကဖြစ်ပြီးခြေစုတူတူကဖြစ်နေသိနိုင်တဲ့အချင်းချင်းပြန်ပြန်လာလာမိပြီးပြပြနေတဲ့အတွက်အညာမညာအနေနဲ့လည်းသိနိုင်တယ်နေတရားမိယာအနေနဲ့လည်းသိနိုင်တယ်ဒါလေးသိထားမယ်နော်ဓာတ်ရှုတဲ့ဘုရားဒါသိထားမယ် ကိုကဒါသဘောတစ်ခုတည်းပထမတော့ဥမာဝါယောတတွန်းကန်တဲ့သဘောလေးမြင်အောင်ကြံတော့ဖောင်းနေပိန်နေဆိုတွန်းကန်တဲ့သဘောဒီတွန်းကန်မှုနဲ့အတူဂျန်တဲ့ဘူတွန်းကန်လားအေးတွန်းကန်လေးတွန်းကန်လားတမာရီအားကောင်းမှဒါတွေကမြင်တယ်နော်တမာရီအားမကောင်းရင်ဒါတွေမမြင်ဘူးအထူးရှာစရာမလိုဘူးပေါ့ဖြစ်နေတဲ့သဘာဝလေးကြည်နေသူရှင်းရှင်းလင်းလင်းမြင်လာတယ်ပြောချင်တာကတော့ ဓာတ်တဘာဝရဲ့တဘာဝကိုကြည်နေပြီမယ်လို့လဲဉာဏ်နဲ့ဓာတ်သုံးပါးတဘာဝတွေကတွဲဖြစ်နေတဲ့တွဲသိနိုင်တယ်တမာရီအကောင်းကြီးများများမြင်နေပြီပဲနော်ဧကမာဝုတံတိဏနာမာဝုရဏသာဇာတပစ္စည်းနာပစ္စည်းအညာမညာပစ္စည်းနာပစ္စည်းနေတ္တပစ္စည်းနာပစ္စည်းဒါလေးတွေတရားနားလည်အောင်လုပ်ထားမယ်ဒါမှဒီတကယ်ရှုမှတ်တကကြတွဲတယ်နော်အဲတော့အဲ့ဒီလိုနဲ့ဓာတ်တဘာဝတွေကိုဆင်ញံနှလုံးသွင်းနိုင်တယ် အဲဆင်ញင်နှလုံးသွင်းတဲ့ကဒါကြောင့်မို့ချိုးကြခြေတော်ကနေကောင်းကောင်းကနေခြေတော်ဒီလိုကြီးခိုင်းတာရှိတယ်တချို့ကြတော့ချိုးနီးတွေကြတော့တဏှာတဲ့စိုက်ကြီးခိုင်းတာရှိတယ်ဘလို့ပဲကြည်ကြည်ဒီဓာတ်သဘောတဘာဝတွေဟာအလုံးသိနေတယ်ဒါလေးနားလည်ထားဖို့အဲ့ဒီဓာတ်သဘောတဘာဝတွေကိုခွန်ကြီးကအနိစ္စဒုက္ခအနတ္တမြောင်ကြည့်ရတယ်ဓာတ်ကိုမြင်မှပရမမြင်မှပရမမြင်မှပညာတိတွေပျောက်ပြီးတော့ဒီပရမတ္တတရားတွေပဲအနိစ္စဒုက္ခအနတ္တ ဒီလိုမြင်အောင်ပွားရတာပေါ့အဲ့လိုပွားနိုင်ရင်ဒါဓကမဏရှုမှတ်နေဘလောက်ထိရှုရမလဲဆိုခန္ဓာကိုယ်ကြီးမှာဒီဓာတ်ကြီးလေးပါလွင်ဘာမှဖြစ်ပါလားမြင်အောင်ကြည့်ရလေးတာတွေခုနကတွန်းကန်တာတွေထောက်ထားတာတွေလေးတာတွေပေါ့တာတွေဒါလွင်ငါငါသူတို့ကယောက်ျားမင်းဘာမှမရှိပဲဓာတ်ကြီးလေးပါပဲဒီခန္ဓာကိုယ်ကြီးပါရှိပါလားအဲ့လောက်မြင်အောင်ကြည့်ရအဲ့လောက်မြင်အောင်ကြည့်လိုက်ရင်တော့ဘယ်ရောက်ထုပဲ တွေ့အရာဝတ္ထုတစ်ခုခုပေါ့နော်ကာပြီးပြီးအိမ်ပြီးအစာကြီးအသက်မဲ့ရာဝတ္ထုတစ်ခုတည်းဒေါသစိတ်ဝင်လာရင်တကြီးလေးပါဆင်းရဲနှလုံးသွင်းလာရင်လည်းဒါဒီမကောင်းတဲ့အကြံတွေကိုပြောက်အဲ့ဒီလောက်တွေရှုရတယ်တကြီးလေးပါကိုမြင်သွားအောင်နော်ဘလောက်ဒီကိုဝိသုဒ္ဓိမတ်တို့ဘာတွေပြန်ညံဒီဟူသောလက်နဲ့စံတတ်တယ်လို့မြင်အောင်ကြည့်ရတယ်နော်ဒီအိတ်ထဲမှာပေါ့ပစ္စည်းတွေထည့်ထားတယ်ခုလိုတရားနာတဲ့ချိန်ဘုန်းကြီးနဲ့တရားဟောနေချိန် ဒီပစ္စည်းတွေကိုလိုချင်တဲ့ဒီအိတ်ဖွင့်ဒီဘိတ်ဖွင့်ပြီးတခြားကြည့်ပြီးရှားစရာမလိုဘူးလေဖွင့်ပြီးဒါလက်နဲ့နှိုက်ဆန်းလိုက်နှိုက်ဆန်းလိုက်လက်သက်ညလိုချင်တာဘောပင်လိုချင်တာလားခဲပြက်လိုချင်တာလားလက်နဲ့ဆန်းချင်းသိတာပဲအဲ့ဒီလိုပဲဓကမ္မဓမ္မတ်တဲ့ခါကျတော့ပူတဲ့သဘောလေးတွေညံတဲ့ညံဒီဥသောလက်နဲ့သိရမယ်အေးတဲ့သဘောတွန့်ကန်တဲ့သဘောထောက်ထားတဲ့သဘောဒါလေးတွေသိပြီးမှတ်ရမယ်ဓမ္မ မှန်ရင်မှန်ရင်တော့ရှုမှန်ရှုရင်ရှုရင်ရှုရင်နဲ့ဩခန္ဓာကြီးကဓာတ်ကြီးလေးပါလို့ရင်ဘာမှမရှိပါလားအဲ့လိုသဘောပေါက်လာသဘောပေါက်လာတဲ့အခါကျတော့အဲ့ဒုတိယမှာဖြစ်ဒုတိယပေါ်မှာဖြစ်ပေါ်နေတဲ့ဒေါသစိတ်ဟာလိုလိုပျောက်ကွယ်သွားတော့ဗောဗျာအဲ့ဒါအဲ့ဒီလိုဆင်ញံနှလုံးသွင်းတတ်ပဲဆိုပေါ့နောက်တနည်းကတော့နောက်တစ်ခုပြောချင်တာတချို့ကဒီဝါယောဓာတ်ကိုမှတ်တယ်ပေါ့နော်တွန်းကန်တယ်ဖောင်းတယ်ပိန်တယ်ဆိုတော့ဝါယောဓာတ်ကိုမှတ်တယ်လို့ဒါနားလဲတာဝါယောဓာတ်ရဲ့ တဘာဝကဒီရှင်းနောက်တွေဖောင်းပိန်တာမဟုတ်လေးကိုကြည့်တာလေးရဲ့တဘာဝကြီးလေးဆိုရှင်းနောက်ဖြစ်ခြင်းဖြစ်နေမယ်အထက်အောက်ဖြစ်ခြင်းဖြစ်နေမယ်လေးဆိုထင်ရှားတဲ့နေရာပေါ်တယ်ဒါလေးမှတ်တာကျို့ကြလဲဒီနေရာပဲစိုက်ကြည့်နေတော့ဟိုတခြားတမျိုးတမီဖြတ်သွားရင်ဟာငါတော့ရှုမှတ်တဲ့နေတွေမှားနေဒီလိုသွားတွေးမဟုတ်ဘူးနော်လေးဆိုတာဒီလိုရှင်းအောင်လည်းဖြစ်ချင်းဖြစ်နေမယ်ဒီလိုထက်အောင်လည်းဖြစ်ချင်းဖြစ်မယ်ဒီလိုခါလေးလဲနေတာလည်းဖြစ်ဒီခါလေးဒီလိုမြန်းနေတာလည်းဖြစ် အကောင်းတဲ့နေရာဒီကပြေဝမ်းပိုက်မှာမပေါ်ဘူးနော်ဝမ်းပိုက်ရဲ့ထိုင်နာလေးပေါ်တာတို့နော်ခေါင်းခေါင်းမှာပေါ်တာတို့မျိုးမျိုးစုံပေါ်တတ်တယ်အဲ့ဒီပေါ်တဲ့နေရာပဲလိုက်ကြည့်အောင်မယ်တကူလုံးကိုလိုက်ကြည့်တတ်မယ်ဒီဝါရတတဘာဝထင်ရှားတဲ့နေရာပေါ်မှာပဲထင်ရှားတဲ့နေရာမှာထင်ရှားတဲ့အတိုင်းလိုက်ကြည့်ပေါ့ပြီးတော့ကြင်းကြည့်နေလေဒီတဘာဝတစ်မျိုးတည်းတွေ့မှာမဟုတ်ဉာဏ်နဲ့တတ်တယ်လည်းတွဲပေါ်နေတယ်အဲ့လို ဓာတ်ကြီးလေးပါမြင်အောင်ဉာဏ်နဲ့မြင်အောင်ရှုတာမယ်ဉာဏ်နဲ့မြင်နေတော့ခုနတူတယောက်ပေါ်မှာသို့မဟုတ်အရာဝတ္ထုပေါ်မှာဒေါသစိတ်ဖြစ်နေတယ်ပဲဒီဓာတ်ကြီးလေးပါဆင်ញံနှလုံးသွင်းတဲ့အတွက်ဒေါသပျောက်သွားမှာပေါ့ဗျာအဲဒီဒေါသစိတ်ဖြစ်လာရင်ဓာတ်ကြီးလေးပါဆင်ញံနှလုံးသွင်းဒါတော့ပဲပြောအောင်ပေါ့နော်ဘာဖြစ်လို့လဲတရားတွေကဘုန်းကြီးတို့အရင်တုန်းကပြောခဲ့ပြီးသားဖြစ်တဲ့အတွက်ဒီတော့အကုသို့ အကုသလဝိတက်ပဲဖြောင်းနေ၅မျိုးအဲ့ဒီသွားမယ်နော်ဒီနေ့ဒေါသစိတ်ဝင်လာရင်ဒါကဓာတ်ကြီးလေးပါးကိုဆင်ញံနှလုံးသွင်းမောဟနဲ့ဆက်ပြီးစိတ်ကူးဝင်လာရင်ဆွေးနွေးမေးမြန်းမောဟကဥဒိစ္စမောဟဝိသိကိစ္စမောဟရှိတာပေါ့ဗျာဝိသိကိစ္စမောဟကဖရာပေါ်မှာတန်တရားရှိမယ်တရားပေါ်မှာတန်တရားရှိမယ်တန်ခါပေါ်မှာတန်တရားရှိမယ်ဒါမေးရမှာပဲမေးမှဘုန်းကြီးတို့တူတူကဒါရှင်းလင်းလင်းသိသွားပြီးတော့ ဒီမောကအတွေ့ပျောက်သွားနိုင်တယ်နော်တရားနဲ့ပတ်သက်ပြီးတော့ဒီမေးကြမြန်းကြအကောင်းပါအထူးသဖြင့်အလုံးနဲ့ပတ်သက်ပြီးဘုန်းကြီးတို့ပုံမေးစေချင်တော့ဗောနော်ဂျန်နဲ့အလုံးဂျန်နဲ့တရားတွေကြဘုန်းကြီးတို့ကအလုံးမဟုတ်တဲ့ခါကြရင်ဒီတရားနဲ့ပတ်သက်ကြတော့သိကျင်လွန်အကျဲသိကျင်လွန်ကအရာအလုံးဖြေနိုင်ဖို့ခက်တယ်ဗောရော မောဟဆိုဥဒိစ္စမောဟရှိဝိသေကိစ္စမောဟရှိတယ်ဝိသေကိစ္စမောဟနဲ့ပတ်သက်ပြီးတော့ဘုရားဘောတန်တရားရှိတယ်တရားဘောတန်တန်ခါဘောတန်ဒီပြီးတော့ခါကျတော့သီလသိက္ခာပုဒ်ဒီပေါ်မှာလည်းတန်တရားရှိနော်ဥပုပ်သီလဆောက်တည်တဲ့အခါမျိုးမှာပေါ့ဥပုပ်သီလဆောက်တည်တဲ့အခါမှာဟုတ်လားဥပုပ်မကြိုးအောင်ဘယ်လိုဆောက်တည်မလဲဒါမျိုးလေးတော့ရပြီကိုရှင်ပေါ်နာပေါ်နာမှာအပေါ်ကနံပါတ်1စာထုတ်ပဲဖြောင်းနေ အဲဒီမှာမောဟနဲ့ဆက်ပြီးစိတ်ကူးဝင်နေအဲ့ဒါပါပဲအကြောင်းတရားအကြောင်းကျိုးနဲ့ပတ်သက်လို့ဟောတဲ့တရားတွေနဲ့ပတ်သက်ပြီးတန်တရားရှိတာမျိုးပေါ့ခြေဘဝတန်တရားရှိနောက်ဘဝတန်တရားရှိနောက်ဘဝတန်တရားရှိတာမျိုးဒီဟာကဝိသိကိစ္စမောဟခေါ်တယ်ဩဒိစ္စမောဟဆိုစိတ်တွေပြန့်လွင်တာပေါ့ဗျာစိတ်တွေပြန့်လွင်တော့ဒီအောင်နဲ့မတ်စိနဲ့ကပ်မြောင်ကပ်မြောင်ဘယ်လိုလုပ်ရမလဲဗျာဒါမျိုးတွေမေးတာပေါ့ဆွေးနွေးတာတော့မေးတာတော့အတူတူပါပဲဒါကြောင့်မောဟနဲ့ ပတ်သက်ပြီးအဲ့ဒီလိုအတွေးတွေဝင်နေလာရင်နားလေတဲ့ပုဂ္ဂိုလ်မေးရမယ်ဆွေးနွေးရမယ်အဲ့ခါမှာကိုမောဟဝိသိကိစ္စတွေပျောက်သွားမယ်ပြီးတော့မောဟဥဒိစ္စကြတော့စိတ်နဲ့အမှတ်စိတ်နဲ့အောင်ကတ်တော့ထားတဲ့အာယုံမှာရှုမှတ်တဲ့အောင်မှာကတ်တော့ဘယ်လိုရှုမှတ်မလဲဗျာဒါလေးလည်းမေးဖို့လိုတော့ပေါ့အဲ့ကြမှာကမ္မဏဆရာနဲ့ပြောပြတယ်ဒါကဖះကတဏီပေးတယ်နော်ဟုတ်လားဒီ တတ်တော်နဲ့ဒီဝိတက်သုံးပါလို့အကုန်မှဒီမှာခြုံငုံပြောသွားတယ်လောဘဒေါသမောဟပေါ့ဗျာခြုံပြောရင်အဲဒီဝိတက်ဒီဝိတက်တွေဝင်လာရင်ပထမဆုံးအစာထိုးပဲဖြောင်းဒီလောဘဒေါသဆိုရဲမကောင်းတဲ့အကြံတွေးတွေစာကုသိုလ်ဖြစ်မဲ့အကြောင်းအရာတွေကိုအစာထိုးရှုပွားပေါ့အဲ့လိုပွားလိုက်လည်းပဲဒီအကုသိုလ်စိတ်ကအကုသိုလ်တွေးရပျောက်သွားတယ်ပေါ့ဒါတော့ဒီတည်းက ပါသလောက်ပဲပြောရတော့တကယ်တမ်းကျတော့အများကြီးရှိပါတယ်ခြားတောက်တွေလည်းပြောရမယ်ဒီထဲမှာပါတာလေးပြောရင်ဥပမာမကောင်းတဲ့အတွေ့အကြုံတွေစိတ်ကူးဥဒိစ္စပေါ့စိတ်တွေသိပြန်လွင်နေတယ်ဆိုရင်ဆွေးနွေးမေးမြန်းဖို့လိုတယ်လို့သိချင်းတရားကိုဆင်ញင်ရမယ်ဒါလေးလည်းရပါတယ်သိချင်းတရားဘယ်လောက်ဆင်ញင်မလဲဆိုဩငါဒီလိုမကောင်းတဲ့လူတိုင်းလူတိုင်းသိရမှာပါလားညံနဲ့မြောင်ကြည့် ဟာဒီလိုမကောင်းတဲ့အတွေ့အကြုံနဲ့တည်သွားရင်တော့မကောင်းတဲ့ဘုံဘဝရောက်သွားနိုင်မှာလားအဲ့ဒီလောက်ထိအောင်စဉ်းစားတွေးပြီးစဉ်းစားဆင်ခြင်ပြီးရင်လည်းဒီမကောင်းတဲ့အတွေ့ဥရိစပေါ့ဒါပြန်မှုပျောက်သွားပါတယ်ဒီတစ်ခုပေါ့တခါတခါကြာရင်ဘလို့ဖြစ်တာလဲဆိုတော့ဒီတရားကြီးအထုဒီတရားတစ်ခုတွေအထုလာစိတ်ပြက်လာတယ်ညင်းငွေလာဒါမျိုးတွေလည်းဖြစ်တတ်တယ်အဲ့လိုညင်းငွေလာရင်စိတ်လေးတွေကြည်လင်းအောင်ဘာလို့လို့ရလဲဆိုတော့ ဘုရားကုံတော်ပွားတော့ဒါဘုန်းကြီးတို့ခဏခဏပြောနေစိတ်တသမ္မာနာထံဘုရားကုံတော်ပွားတဲ့စိတ်တွေကြည်လင်နေရှင်လန်းနေတက်ကြွစေတယ်တရားတရားတွေအာနေနေတယ်ဟိုအထုတ်ရတော့ဗျာရှင်ပြတပည့်တို့ကြာတော့အထုတ်ခြင်းနဲ့စိတ်မရှိတော့ဘူးဗျာတရားတရားတွေအာနေနေလည်းပဲဘုရားကုံတော်ပွားပြရပွားပြီးတော့တရားတရားတွေဖြစ်လာမှတကုကမ္မထံပြန်သွားမယ်နော်နောက်တစ်ခုကတော့ဗာလဲဆိုတော့ဘုရားကုံတော်ပွားတဲ့နေ့က ဒီလိုခုဆိုတောက်ကြနေပေါ့နော်ဒီဘက်ကလူတွေကြအလုံးလုံးကြတယ်အလုံးလုံးတဲ့အခါကျကိုယ်ကလည်းပင်မစိတ်ကလည်းပင်မနေပင်မနေတဲ့ခါမျိုးမှာတရားထိုင်ဆင်မပြေဘူးဗျအိတ်ငိုက်တာများနော်ဒါကြောင့်တရားရှုမှတ်တဲ့ပုဂ္ဂိုလ်အေးဝအောင်အိပ်ပြီးမှရှုမှတ်ရင်ပိုကောင်းတယ်ဒါလေးတယောက်ကလာလျှောက်တယ်ဆရာတော်တဲ့အိတ်ချင်တဲ့စိတ်နဲ့မှတ်လို့တော့ဘယ်လို့မှဆင်မပြေဘူးဗျတဲ့အဲ့ဒီအချိန်မှာခဏပြေနားပြီးတော့ဟုတ်တယ်လို့ အဲ့လိုနားလေရတယ်နားပြီးမှ အထွင်ပိုကောင်းတယ်ဘုန်းကြီးအဲ့လိုကြံကြံပေးပြဖို့ပါပေးခဲ့ဖို့ပါအဲ့ဒီတိုင်းမှာနော်အဲ့ဒီလိုတကယ်လို့အလောကပင်မကိုကအလောကလည်းပင်မလားကိုကပင်မစိတ်ကလည်းပင်မလာပြီဆိုဘာတွေဝင်တယ်အချင်းငိုင်းမိတဲ့ထိနာမိတာစိတ်တွေဝင်တတ်တယ်အဲ့ဒီလိုဝင်လာရင် ပေမှတ်မဲ့စာဘာလို့မလဲဒီခုနကဘုရားကုံတော်ပွားပေါ့ဒါကတော့ဒီထဲမှာမပါဘူးနော်ဒါအစားထိုးပဲဖြောင်းပြီးပြောတာ ဌိနမိတ်တွေဝင်လာတယ်ဌိနမိတ်နော်ဒါဌိနမိတ်ဝင်လာရင်ဘာလို့မလဲဒီဘောဖျားကုံတော့ဘွားပေါ့ညင်းငွေတဲ့စိတ်ပြက်တယ်ဒါဒေါသပါပဲအဲ့လိုမျိုးတွေဖြစ်လာရင်လည်းပဲဖျားကုံတော့ဘွားဒီထဲတော့မပါဘူးတခြားတော့ကယူပြောတာနောက်အပြစ်ရှာပဲဖြောင်းဒီအစာထိုးပဲဖြောင်းလို့နော်အစာထိုးကုသိုလ်နဲ့ပတ်သက်တဲ့အကြောင်းအရာတွေအစာထိုးနှလုံးသွင်းပြောင်းရှုတယ်ရှု လည်းအဲ့ဒီအကုသိုလ်တွေးတွေကပြောင်းမသွားဘူးဆိုရင်အဲ့ဒီအကုသိုလ်အတွေးတွေရဲ့အပြစ်အပြစ်တွေကိုဆင်ញင်ရမယ်နှလုံးသွင်းရမယ်ဘုရားကဝိတကတဏ္ဍတော့ဘုရင်မလို့ဟောဥပမာပေးတာတော့အမြဲတမ်းလှပအောင်ပေါ့နော်ဒီလိုလူငယ်လေးတိတိကျကျလေးအမြဲတမ်းသူတို့မင်းကလေးတွေယောက်ျားလေးတွေဆိုရင်သူတို့သူတို့သူတို့အမြဲတမ်းလှပနေအောင်ပညာဆင်ညာပညာဆင်ညာတဲ့ပုဂ္ဂိုလ်ကိုကိုက အကောင်ဘုတ်တွေသွားဆွဲမယ်ဆိုဘယ်သူတို့လက်ခံမလဲဆက်ဆုပ်ရုံရှာမယ်အဲ့ဒီလိုပဲမကောင်းတဲ့အတွေးတွေဝင်လာရင်ထကရာဘာပြောသွားလဲအဲ့မှာကြည့်လိုက်ကာမဝိတက်ကာမဝိတက်ဆိုတော့တူတယောက်ပေါ်နှစ်သက်သဘောကျတဲ့အတွေးဝင်လာရင်အတုပဒီအတုဒီဟာရဲ့အစာပေါ့ခန္ဓာကိုယ်အပြစ်မြောင်ကြည့်ရအတုပနှလုံးသွင်းခန္ဓာကိုယ်အပြစ်မြောင်ကြည့်ရဒါကြောင့်မို့နိဗ္ဗာန်ကိုလိုချင်ရင်ခန္ဓာကိုယ်ရဲ့အပြစ်ကိုမြောင်ကြည့်ဆိုတော့ဒါကိုပြောတယ် ခန္ဓာကိုယ်ကြီးအပြစ်မြောင်ကြီးသူသဖြင့်ဒီချင်းဒီနေရာမှာတော့ဘုန်းကြီးတို့ဘာဖို့ကြိုက်လဲဆိုတော့32ခုတာတတဲ့အဲဒါတော့ကိုးပေါက်ကမ္မထံပို့ပြီးအပြစ်မြောင်လွယ်တယ်နော်တဝူတယောက်ပေါ်မှာနှိမ့်တဲ့သဘောကြတယ်ဝင်လာရင်ကိုယ်ခန္ဓာကိုယ်လည်းပြစ်မြောင်ကြည့်ဒုက္ခန္ဓာကိုယ်လည်းပြစ်မြောင်ကြည့်ဩဒုက္ခန္ဓာကိုယ်မှလည်းဒီအပေါက်ကိုပေါက်ထွက်လာတခုမှနှိမ့်သက်ရှာမရှိဘူးကိုယ်ခန္ဓာကိုယ်ပဲလည်းဘာမှနှိမ့်သက်ရှာမရှိဘူးအဲ့လိုမြောင်ကြည့်ရနော် ။ဒါကြောင့်မို့နိဗ္ဗာန်လို့ချင်းခန္ဓာကိုယ်အပြစ်ကိုမြင်အောင်ကြည့်။အပြစ်မြင်မှမချစ်ခင်တာ။မချစ်ခင်ဒီသူ့ဘုံမှာနှစ်သက်တဲ့အတွေ့အပျောက်မှာပဲ။နော်မျက်စိပေါက်နားပေါက်နှာခေါင်းပေါက်ဒါတွေကိုဖြည်းဖြည်းချင်းညာနဲ့မြင်အောင်ကြည့်။မကိုယ်တရိရတဲ့ပုဂ္ဂိုလ်ပုံမှာလည်းကြည့်။ဗရမကို ရှင်အတုပကြာကိုခုကိုအရင် အပြစ်မြင်အောင်ကြည့်ရ။ပြီးမှခုနကတရိရတဲ့ပုဂ္ဂိုလ်ကိုအတုပအဲဒါတော့ကိုယ်ဘောကမ္မတာဆင်ញံလို့ရတယ်။အဲ့လိုဆင်ញံရင်ဒီ ကာမဒီသူ့နဲ့ပတ်သက်ပြီးနှစ်သက်သဘောကြတဲ့အတွေ့အပျောက်သွားပြီးတော့ခါကျခန္ဓာကိုယ်အပြစ်နဲ့ဒါခန္ဓာကိုယ်အပြစ်ဆိုခုနအတူတူပဲလောဘအပြစ်ကိုဆင်ញင်ခြင်းသူ့ဘောနှစ်သက်သဘောကြနေကိုယ်တရားထိုင်နေတယ်ဟိုတာသူ့ဘောနှစ်သက်သဘောကြပြီးတော့တရားလောကပြက်နေသူကဘာမှမဖြစ်ဘူးသွားမြဲသွားမြဲမောတာသမီးတွေစိတ်ပူနေတယ်သူတို့ဘောနှစ်သက် ညံ့နိုးတဲ့ခါကျဟိုမသွားဒီဟိုမသွားရင်ဒီမသွားသွားလို့လည်းပြမလားအဲဒီခါကျဩငါကတော့တရိယာလို့ဒီမှာသူ့ပေါ်တရိယာပြီးတွေးနေလျာငါပဲဒုက္ခရောက်တာပဲသူကတော့လာကျင်တဲ့ချိန်မှလာမပြန်ကျင်တဲ့ချိန်မှပြန်လှုပ်ချင်လှုပ်နေတာအဲဒီဒီလောဘပေါ့သူ့ပေါ်နှစ်သက်ညံ့နိုးတဲ့လောဘတဏှာပေါ့လေလောဘအပြစ်ကိုမြင်အောင်ကြည့်ရကိုကတော့ဘလောက်တရိယာလို့နေနေသူကတော့ဘာမှမဖြစ်ဘူးသူကတော့တရိတော်ရအောင်ပေါ့ သွားခြင်းနဲ့ချင်းသွားခြင်းနဲ့နေရာသွားလာခြင်းနဲ့နေရာလာပြန်ခြင်းနဲ့ချင်းမှပြန်ပြီးတော့ခုလောဘအပြစ်ကိုကိုမြောင်ကြည့်ရသူ့ပေါ်မှာတွေ့တာနေတဲ့လောဘပေါ့တဏှာလို့လည်းခေါ်ပါအတူတူပါပဲအဲ့ဒီအပြစ်ကိုမြောင်ကြည့်ရင်လည်းပဲဒီသူ့ပေါ်မှာနှစ်သက်မြန်နိုးတဲ့တရိယာတဲ့စိတ်ကပျောက်တတ်ပါတယ်နောက်တယောက်တယောက်ပေါ်မှာဒေါသစိတ်တွေဝင်လာရင်ပြာပဒဝိတက်ခေါ်တော့ စိတ်ဆိုးနေသူကပြန်စီတော့ပိုးအောက်တန်းကြမယ်ဟုတ်လားဒေါသဖြစ်နေပုဂ္ဂိုလ်ပြန်ပြောမယ်ပြန်လုံးဆိုမယ်ကိုကသူ့ရဲ့အောက်တန်းကြတယ်ပထမမသိလို့စိတ်ဆိုတာသိပြီးစိတ်ဆိုးတာမျိုးဘာဥမာပေးကြလဲမလူတယောက်ကကိုယ်ကိုမကျင်တော့လို့ညာဘက်ခြေတော်ကိုက်တယ်ဟာကောလည်းမကျင်တော့လို့သူ့ဘယ်ဘက်ခြေတော်ပြန်ကိုက်တယ်ဒါမျိုးပေါ့ကိုကမသိလို့ကိုက်တာကိုကသိသိနဲ့ကိုက်တာဩ ငါစိတ်ဆိုးတဲ့ပုဂ္ဂိုလ်ကိုယ်ကပြန်ဆိုငါကိုယ်အောက်တန်းကြတယ်ဟိုစိတ်ဆိုးတဲ့ပုဂ္ဂိုလ်ကတော့သူကစိတ်ဆိုးနေဘာမှမသိဘူးကိုယ်ကဆင်ញင်စိတ်ရှိတယ်ဆင်ញင်စဉ်းစားစိတ်ရှိတော့ဟောသူတို့အောက်တန်းကြသွားနိုင်မယ်ငါတို့ဒီဒေါသစိတ်ကိုထိမ့်ပါမယ်ဒီအပြစ်ကိုမြင်အောင်ဒေါသရဲ့အပြစ်ကိုမြင်နောက်စိတ်ဆိုးနေကြည့်လိုက်လေစိတ်ဆိုးရင်လည်းဟိုကိုယ်လည်းမငြိမ်ချမ်းစိတ်လည်းမငြိမ်ချမ်းကိုယ်လည်းပူလောင်စိတ်လည်းပူလောင်ဒါမျိုးတွေဖြစ်တော့အာသူစိတ်ဆိုးတာပြန်စိတ်ဆိုးမယ်ဆိုရင် ကိုလည်းပူတော့စိတ်ရင်သူလည်းပူတော့စိတ်ဆင်းရဲနော်စိတ်ဆိုးနေတဲ့ပုံကိုဒီကလေးလေးကြည့်လိုက်ပေါ့အယူရှင်မျိုးတွေမှာဒေါသအယူလည်းပါတော့စိတ်ဆိုးနေတဲ့ပုံကိုကကိုတိတ်မသိအောင်ဘေးကကြည့်ရင်စိတ်ဆိုးနေတော့ပြောချင်ပြောလို့ချင်တော့အယူကြီးလို့နေအဲကြောင့်ဩဒီစိတ်ဆိုးနေတဲ့ဒီဒေါသဝင်လာဘာမှမကောင်းပါလားအဲ့ဒီလိုအပြစ်မြောင်ကြည့်ရတော့ဒီမောဟနဲ့ပတ်သက်ခုနကကိုက ဆွေးနွေးမင်းများမှာတော့တော့မောဟအပြည့်ဆွေးနွေးမင်းမင်းမင်းများမနဲ့ကိုအထင်နဲ့ရှောက်တွေးရှောက်ယုံမတန်တရားတွေဖြစ်အဲဒီခါကျပို့ပြီးတော့ဖြစ်တော့အော်ငါဒီမောဟအတွေ့ရကိုတော်တော်အကုသိုလ်များပါလားဒီအတွေ့တော့ဒီအပြစ်ကိုမြင်အောင်ရှုရတယ်အဲတော့ဒီမမှန်ကအတွေ့ဖြစ်အောင်ခုနကဆွေးနွေးမင်းများပေါ့ဒါအပြစ်ရှာပဲဖြောင်းနေပေါ့မြတ်စွာဘုရားကဒီမကောင်းတဲ့အတွေ့တွေဝင်လာရင် အပြစ်ရှာပဲဖြောက်ပြစ်ရှာပဲဖြောက်လို့မှမရဘူးဆိုရင် နောက်တစ်ခုကတော့မေးပြောက်နော်ဘာလို့ရမလဲအဲ့ဒီတွေးတွေကိုမေးပြောက်ရှောင်လွဲတယ်သူသတိအထားပဲနှလုံးမသွင်းမဲနဲ့နေရမယ်ဒါပြောတော့မေးပြောက်ရှောင်လွဲနေတယ်ဟုတ်အဲသူကတော့ဒီမူရင်းတော့ကတော့ဘာပြောလဲဆို ကိုယ်ရှေ့မှာရောက်လာတဲ့အာယုံကိုမမြင်ခြင်းဘူးဆိုမျက်စိမိတ်ထားသုံးဖို့တခြားရောက်ကြည့်ပြီး နေတယ်လို့ပဲအဲ့ဒီအာယုံကို မေ့ဖြောက်ထားပြီးဒီမှာတော့ပေါ်လာတဲ့ဝိတက်ကို မေ့ဖြောက်ထားပြီးတော့နော်ခုနကနှစ်သက်သဘောကြတဲ့အတွေ့သုံးပုံဒေါသအတွေ့ပေါ့ဝင်လာပြီးမောဟအတွေ့ဝင်လာပြီးဆိုရင်အဲ့ဒီအတွေ့ကိုမေ့ဖြောက်ထားပြီးရသမျှတရားစာများကိုစိတ်ပါလက်ပါကိုယ်အတန်ကိုကြောင်းရွတ်ဆိုရခြင်းခတ်တလီနော်အဲ့ဒီလိုလုပ်ပြရတယ်အဲ့ဒါကတော့ဒီလိုကိုယ်အိမ်ကိုရှုမှတ်တဲ့နေရာကောင်းတယ်အများနဲ့စုပေါင်းတဲ့နေရာကျတော့ သူများကိုဒုက္ခဖြစ်စေတော့အဲဒီရသမျှဖရာစာတရားလေးရစာလေးကိုဘာလို့ရမလဲစိတ်ပါလဲပါကိုယ်အတန်ကိုကြောင်းရုပ်ပြရရုပ်ပြလို့ဒီအတွေ့တွေကရသွားပြီဆိုငကုကမ္မထပြန်သွားပေါ့အများကြီးပါဒီမှာဖရာရဏသုံးပါးခုံတော်ရေးသားတဲ့အိဆောင်ဆောင်အများကြီးကအတန်အတွက်ပြောဖရာကုံတရားကုံသံဃာကုံပေါ့လေဒါလေးရှိခိုးကြောတာလေးရှိပါတယ်ဘုရားကုံတော်၉ပါးတရားကုံတော်၆ပါးသံဃာကုံတော်၉ပါးဒီဟာလေးတွေ ကြောတာလေးတွေကိုကိုကစိတ်ပါလဲပါရွတ်ဆုပ်ပေးပေါ့နော်အဲနောက်တစ်ခုအောက်ဆက်ကြည့်မယ်နော်အောက်ကလေးအောက်ကဟာပါလဲဆိုတော့ဒီသုံးဆောင်ပစ္စည်းလေးများသုံးဆောင်ပစ္စည်းများကိုစိတ်ပြေလက်ပြောက်ပေါ့ဒါလေးတွေကောက်ကြည့်ရနော်ဒီပစ္စည်းလေးတွေဟိုကြည့်ဒီ GPO တွေဖွင့်ကြည့်အဲ့ဒါမျိုးလေးကိုအဲစစ်ဆေးပေါ့ပြီးတော့ ဒီအဲ့လိုမှမပြောက်ဘူးအများကြီးပေါ့လှုပ်ရှားတယ်ကိုယ့်အိမ်ကိုမှဆိုရင်အင်တာရီချုပ်ကန်းနေတန်ရှင်းလှုပ်တာကောင်းတာပြောရင်တော့ဒီဒီဖျားစင်မှာတန်ရှင်းလှုပ်တာဖျားတောက်တော့ရေးချမ်းနေလဲတာတို့ဒါတောက်တော့မရတေးသေးအလုပ်ကိစ္စလေးအပြည့်မရှိတဲ့အလုပ်ကိစ္စလေးလုပ်ရင်ပုတ်ကောင်းတယ်အင်တာရီချုပ်ကန်းဆေးတာတို့အမျိုးလေးတွေပေါ့အဝေးချုပ်တာတို့ပြဲနေတဲ့ဝေးလေးတွေဆိုဒါမျိုးလေးဘုန်းကြီးတို့ကြတော့သင်္ကန်းချုပ်ဖို့ပြောတယ်တက္ကရာနော်ဘုန်းကြီးတွေဆို သိကြီးကြီးမားမားရှုပ်နေနေပြီအကြာကြီးချော့ရမှာသူကတထွားတမိုင်းလောက်ပြဲတာမျိုးခဏတစ်ဖြုတ်အဲ့ဒီလိုအလုံးနေတကယ်လို့ကြီးကြီးဟိုစောက်တာတွေကပြဲတာတွေကမြာရလို့လုံနေတော့ဒါကြမ်းနေတာကိုမပြီးပြန်ရင်လည်းစိတ်ကအိပ်ပြန်ရောက်သွားပြန်တယ်အဲ့လိုမလို့အောင်ကိစ္စတန်လန်းကြမ်းလဲနော်လက်တန်လန်းဖြစ်နေတာကိစ္စ ကိစ္စကြံတန်လန်ကြံရင်းမိအချိန်ကြာလောက်ရမည့်ကိစ္စများနော်ဒီလုံနေတဲ့ကိစ္စဟာတန်လန်ကြံခဲ့ဟာမျိုးပေါ့အဲ့ဟာမျိုးမလုံရဘူးလို့ဆိုလို့တယ်သင်္ကန်းချုပ်မယ်ဆိုရင်လည်းဒီ7မိနစ်15မိနစ်တွင် ပြီးတာမျိုးလောက်ရတော့နော်အဲ့ဒါမျိုးလောက်ဘာပဲလှုပ်လို့ပေါ့လေဟိုမှာကြောင်းထဲမှာလာထိုင်နေဆိုလဲဒါလေးမေးပြောက်သွားဘာလို့မလဲဆိုဒီကြောင်းပေါင်ရင်တပြည့်စီလဲတာတို့အခန်းထဲတပြည့်စီလဲတာတို့အဲ့ဒါမျိုးပေါ့ ပြီးမှအောက်ကိုဆက်ကြည့်မယ်နော်ဒါကအမှတ်၃မေးဖြောက်ရှောင်လွဲနည်းပြီးတဲ့အခါကျတော့အကြောင်းရင်းရှာဖွေဖက်ဖြောင်နည်းအောက်ကိုကြည့်မယ်အကြောင်းရင်းရှာဖွေဖက်ဖြောင်နည်းကိုကြည့်မယ်အဲဒီအကြောင်းရင်းပရမကုဏကမေးဖြောက်ရှောင်လွဲလို့ဒီမကောင်းတဲ့အတွေးကြံစရာမပြောက်ဘူးဆိုရင်မြတ်စွာဘုရားနောက်တနည်းပေးတယ်။ဘာပေးလာလဲဆိုဒီမကောင်းတဲ့အတွေးတွေအကြောင်းရင်းကိုရှာဖွေပြဖြောက်အောင်မယ်။အဲ့ဒါပဲ။အဲ့လိုရှာဖွေပြဖြောက်လိုက်ရင်လည်း ဥပမာဒီထဲမှာဒီမူရင်းတော့ကတော့ဘာဥမာပေးတာလဲကိုမြန်မြန်သွားနေငါဘာကြောင့်မြန်မြန်သွားနေရတာလဲနိမ့်နိမ့်ပဲသွားတော့ကောင်းပြီနိမ့်နိမ့်ပဲသွားတော့မရဘူးလားအဲ့လိုနိမ့်နိမ့်ပဲသွားတော့ကောင်းပြီဖြည်းဖြည်းချင်းသွားတာမျိုးအဲ့ဒီလိုဥမာပေးတာနော်ပြီးတော့တခါတလေစိတ်ကူးတွေပေါ်တယ်နော် မကောင်းတဲ့တွေးနော်လောဘတွေးပဲဖြစ်ဖြစ်ဒေါသတွေးပဲဖြစ်ပေါ်လာတတ်တယ်အဲ့လိုပေါ်လာရင်အဲ့ဒီအတွေးရဲ့အကြောင်းရင်းကိုစဉ်းစားတယ် ဟိုတွေးတယ်ဟိုလူတူဟိုသားလေးပေါ့တတိယလို့သမီးလို့ဘာကြောင့်တတိယလဲသူ့ပေါ်ချစ်ခင်လို့များဘာကြောင့်ချစ်ခင်များလို့ရလဲအဲ့လိုအကြောင်း20 30လောက်ရှာရင်အဲ့ဒါကရက်သွားတယ်ဒေါသဖြစ်တယ်သူ့ကိုမကျေနပ်လို့ဘာလို့မကျေနပ်လဲငါဘောတတိတစ်ချိန်လုံးကမကောင်းတာပြောခဲ့လို့မကောင်းတာလုပ်ခဲ့လို့အဲ့ဒါနောက်တော့အကြောင်းတစ်ကြောင်းထပ်ရှာပေါ့ဘာကြောင့်မို့ဒီလိုဖြစ်တယ်လဲအကြောင်းနှစ်ချက်သုံးချက်ရှာရင်လေအဲ့ဒီဟာရက်သွားတယ်ဒါကြောင့်မို့ ဇတ်တော်တစ်ခုဟာကိုကိုပြသွားတယ်အဲ့မှာဓာတုပစာရကဆိုအဲ့ကဘုန်းကြီးတို့ဇတ်တော်အဲ့ဟာကိုရေးတာဒါတော့ဒီတိုင်းမှနားထောင်မယ်နော်ဓာတုကအဲ့ဒါဘယ်လိုလဲဆိုတော့ဒါဘုန်းကြီးတို့ငငယ်တို့ကတန်းကျောင်းနေမှာဖတ်ဆောင်ဒီတော့ဆောင်ဖတ်ဆောင်တယ်မှာပါတယ်အဲ့တော့အိုရှိပင်အောင်မအိုရှိပြီးကြွေကြတဲ့ပုံမြင်မဟုတ်ပြတာတကယ်ဇတ်တော်ဖယောင်းလုံးဟာတစ်ချိန်မှာချင်းသိမင်းဖြစ်ပါတယ်နော်ချင်းသိမင်းဖြစ်တဲ့ရဲ့အဲ့ဒီချိန်မှာပဲ ယုံလေးတစ်ကောင်ကအုတ်ရှိပင်အောင်ကခြုံပေါ်အောင်မှာဝဲနေယုံဆိုတဲ့မျိုးကကြောက်တတ်တော့ကြောက်တတ်တော့သူကဘာစဉ်းစားလဲဒီချိန်မှာမြေပြိုးလာရင်ငါဘယ်လိုလုပ်မလဲနော်မြေပြိုးလာရင်ဘယ်လိုလုပ်မလဲအဲ့လိုစဉ်းစားတယ်မြေပြိုးလာရင်ဘယ်လိုလုပ်မလဲစဉ်းစားရင်းနဲ့စဉ်းစားရင်းနဲ့ဘာဖြစ်လဲအုတ်ရှိတီကလည်းမဲ့နေပြီမဲ့နေတဲ့အုတ်ရှိတီတလုံးကသူ့ခြုံပေါ်မှာဝုန်းကလေးကြာအဲ့ဒီမှာဘာမှမစဉ်းစားတော့ဘူး မြေပြိုပြီဆိုပြေးတာခြားယုံနေရတွေ့တော့မေးတယ်ပြေးမေးမနေနဲ့ပြေးတာပြေးမြေပြိုးနေပြီပေါ့အဲ့ရတဆင်ဂျန်တဲ့တ attva တွေကလည်းဒီကသူတို့တွေ့တယ်တွေ့တဲ့ခါကျမေးကြပြန်ဘာဖြစ်တာလဲဆိုတော့မြေပြိုးလို့မေးမနေနဲ့ပြေးပြေးပြေးဆိုတ attva အလုံးတတော်လုံးတထောင်လုံးမှရှိတဲ့တ attva တွေအကုန်ပြေးတာပြေးတော့ဘာဖြစ်လာလဲဆိုတော့တကောင်တကောင်နင်းပြီးတိုင်းပြီးခိုင်းပြီးတေးကြကြေးကြအများကြီးဖြစ်ကုန်တယ်တုံးတယုံနဲ့ပြေးနေ အဲ့ချိန်မှာဘုရားလုံးဟာတတ္တဝါတွေတို့ဒေါနေတိကျဘယ်နဲ့ဖြစ်ကြလဲအဲ့ချိန်မှာသူကငါမမကိန်းတော့ဒီတဲ့ပိုးသေးပွဲရရှိတယ်ရှေ့ကနေပြေးသွားပြီရှေ့ကနေတားစီဟိန်ဟောင်းလိုက်တယ်အဲ့မှာတတ္တဝါအလုံးရပ်သွားတယ်ရပ်သွားတဲ့အခါမှာရှေ့ဆုံးကရောင်းတဲ့တတ္တဝါတွေအကြီးဆုံးဥပဆိုပါတော့ဆင်းကြီးကိုမေးဆင်းကြီးဘာလို့ပြေးရလဲဆိုမြေပြိုလို့ဘယ်သူပြောရလဲအဲ့ဆင်းစင်လိုက်တာကျွရပြောကျွရပြောပြောနွားပြောနွားပြောပြောလဲဆင်းစင်လိုက်တာ လိုင်းရင်လိုင်းတော့ဆုံးတော့ယုံသည်ရောက်သွားတော့ပေါ့ယုံကိုမေးတယ်ယုံဒီပြောတော့ဟုတ်တယ်လားဟုတ်တယ်မင်းမြင်လို့လားမြင်တယ်ပေါ့ကျွန်တော်အမဖြစ်နိုင်ဘူးပေါ့ပြီးတော့မြေပြိုတဲ့နေရာမှာလိုက်ပြတယ်ကြောက်လို့ဆိုယုံလေးကအဲချင်းသမင်းရဲ့ကြောကုန်းကတင်သူနေခဲ့တဲ့နေရာသွားကြည့်တာပဲသွားကြည့်တော့ဗာပြစ်လဲဆိုဘယ်နာနေရာလဲဆိုဒီခြုံမောအောင်နေတယ်ပေါ့ခြုံမောပေါ်မှာအိုရှိတိတွေ့တွေ့လာဟိုမှာအိုရှိတိညာ ဒီမှာအိုရှိသည်မြေပြောတာမဟုတ်ဘူးအဲ့လိုအရင်တွေးနေတဲ့အကြောင်းရင်းကိုလေပြန်ကြည့်ပြန်ကြည့်ပြန်ကြည့်ဒေါသဖြစ်လာဘယ်ကြောင့်ဒေါသဖြစ်လဲအကြောင်းတစ်ခုတွေးလဲနောက်တော့တစ်ချက်ရှာလိုက်နော်အဲ့ဒါတွေလောက်ကြည့်နော်အဲ့ဒါလည်းတော်တော်ကောင်းတယ်နှစ်ခါသုံးနှစ်ချက်သုံးချက်လောက်တော့ပြန်စစ်ဆေးကြည့်အဲ့အလိုလိုရပ်သွားတယ်ညအိမ်မပြောတာတို့ပါလို့အဲ့လိုဖြစ်ခဲ့အဲ့လိုနေလောက်ကြည့်ပေါ့ဒါကတော့အကြောင်းရင်းရှာဖွေပယ်ဖြောက်နည်းလို့ခေါ်တယ် အဲလိုကြောင်းရင်ရှာလိုက်ရှာကြောင်းရင်ရှာဖွေပဲဖြောက်လို့မှသူကတဏီတဏီပဲသုံးခိုင်းတော့မှဒီနည်းမြိုင်နောက်တဏီဒီနည်းမြိုင်နောက်တဏီဖះအဲ့လိုသွားဒီဟာတွေအကုန်လုံးတပြိုင်တည်းတည်းကျင့်သုံးစရာမလိုဘူးဒါလေးမှတ်ထားဖို့အဲနောက်တဏီကတော့ဗာလဲဆိုတော့အကြောင်းရင်းရှာဖွေပဲဖြောင်းလုံးမှာဒီအကုသိုလ်တွေကမပြောက်ဘူးဆိုရင်အယိုးကြည်ရဲ့အရေးဆုံးအန်ကျိတ်ဖိနှိပ်ပြီးတော့တွေးကြံမနိုင်အောင်ဖြောက်တယ်ထိတ်တန့်ရင် ထိတ်တဲ့ရင်ဆိုင်နီးလို့ခေါ်တယ်နော်ထိတ်တဲ့ရင်ဆိုင်နီးအောင်မှာနီးကဟိုပုံမှန်ကြီးဖြစ်နေဝီစီပေါက်ထည့်အောင်မနိုင်အောင်မှတ်ထားပါပဲဒီအတွေးကို အတွေးစိတ်လေးကိုသိရတယ်သိပြီးမှမှတ်ထိတ်တဲ့မနိုင်အောင်ငါမှတ်မယ်ဆိုဒါကိုအန်ဂျေဖိနေပြီးတော့ထိတ်တဲ့ရင်ဆိုင်နီးလို့လည်းခေါ်တယ်အန်ဂျေဖိနေပဲဖြောင်းလို့ခေါ်တယ်ဒီတွေးနေတဲ့စိတ်ကိုသိပြီးမှမှတ်တွေးနေတဲ့စိတ်ဒေါသတွေးပဲဖြစ်ဖြစ် ဒေါဘအတွေ့ပြတိနေလဲတာဆက်မတွေ့တော့ဘူးပြရက်သွားတယ်နော်ခါလေးလေးဖြစ်ကြောရှည်နေတယ်မဟုတ်ဆရာတော်ကြီးကကိလေသာဖြစ်ကြောမရှိစေနဲ့ဒီတွေးတွေဆက်တက်ဆက်တိုက်တွေးနေတော့လောဘတွေးလဲလောဘတွေးဒေါသတွေးလဲတွေးနေသိပြီးတော့မှသိနေနဲ့ဒီလောဘတွေးဒေါသတွေကရပ်ပါတယ်မသိရင် တော့မရပ်ဘူးပေါ့ဗျာအဲ့ဒါလေးပြောချင်တော့အဲ့ဒီလိုသိပြီးမှမှတ်စေချင်ပါအမှတ်တဲ့အခါမှာအဲ့လို သိပြီးမှမှတ်လိုက်ရင်တော့ပိုကောင်းတာပေါ့အဲ့ဒီမှာဘုန်းကြီးတို့ကဘာပြောကြင်လဲဆိုဒီထဲမှာခေါင်းစည်းလေးပေးထားတယ်နော်ဒီဖျားလောင်းရဲ့ဒီထဲမှာခေါင်းစည်းရအတိတ်ဟိုဖျားလောင်းများရဲ့အတွေ့အကြံဝိတ္တများဆိုနော်ဖျားလောင်းတွေမှာလည်းဒီဖျားလောင်းဖျားဖြစ်စဉ်ကျင့်တော့ကဖျားလောင်းရဲ့အတွေ့အဝိတ္တများဆိုဒါဘုန်းကြီးတို့ခေါင်းစည်းပေးတာဒါကတော့ဒီတိုင်းမှနားထောင်မယ်နော်ဖျားလောင်းနေလေဒီလိုဒုက္ခဒုက္ခကြုံတာပဲ သူတို့လည်းအဲ့ဒီမှာဘာကြုံခဲ့လဲဆိုဘုရားလုံးဒုက္ခစရိယဘယ်နှစ်နှစ်ကျင့်လဲဒါအလုံးသိပါတယ်6နှစ်ကျင့်ခဲ့ထောင်းနှစ်ကျင့်နေတဲ့အခါမှာဘုန်းကြီးတို့လိုဒီအကျမ်းစာဝိတက်တော့မဖြစ်ဘူးဗျာဘုရားလုံးအနုစာဝိတက်လေးတွေဖြစ်တယ်သူကဘယ်လိုဖြစ်လဲဆိုတော့ဒုက္ခစရိယကဥလဝရတော်နေရင်စရာမြက်ပေါ့နော်အဲ့ဒီအဲ့ဒီနာမှာအဲ့မှာကြောင်းကလေးပေါ့ကြောင်းလေးမှာနေပြီးနေစရာမြက်ကိုလှန့်မြောက်ကြည့်လိုက်အဲ့မှာ သာယာတဲ့တောရည်တောင်ရည်တွေသာသမင်လေးတွေပြေးသွားတာတွေစိတ်ဆူနေတဲ့အပင်လေးတွေဒါတွေနဲ့ရှည်တွေမြင်ရတဲ့အခါကျအော်တဲပြီးသာယာအိချမ်းမှာလားတွေးမိတဲ့နော်ဒါကာမဝိတ္တအသေးစားကဒီလို တွေးတွေလည်းဖြစ်တယ်ဘုရားတော်အဲ့ဒီလိုအတွေးလေးတွေဝင်လာရင်လည်းပဲမဖြစ်အောင်အံကျစ်ဖြစ်နေပြီပဲဖြောက်တာတခါတခါကြတဲ့ဒီလိုနှွေရာစီတို့ဆောင်းရာစီတို့ပူတာတို့အေးတာတို့ဒါတွေခံရတာပေါ့ဗျာတော်တဲ့တောင်းတယ် အဲ့ဒီခါကျတော့စိတ်ကလှုပ်ရှားတော့အေးလာတွေကလည်းစိတ်ကလှုပ်ရှားတယ်ပူလာတွေကလည်းစိတ်ကလှုပ်ရှားတယ်။ဒါလို့တာမန်လှုပ်ရှားတယ်ဗျာပါရဝိတဲ့အတွေးလေးတွေဒါအာလေးတို့အန်ကျိတ်ဖိနှိပ်ဖြောက်တယ်။ပြီးတော့ဒီကြောင်းပဝန်းကျင်မှာပေါ့နော်ဘာဖြစ်တာလဲဆိုကြီးနိုင်တတ္တဝါတွေဆိုတော့ကောနာသာသမီလေးတွေကြီးနိုင်ငယ်ချင်းပဲကြီးတဲ့ကောင်ငယ်တဲ့ကောင်ကိုက်စားတော့တိုက်စားတာမျိုးစုံဖြစ်တော့မွေမွေချင်းငါးငါးချင်းနော် သမင်ကိုကြံတဲ့ပုံကိုကြံတဲ့အကောင်နဲ့ကြိုက်တတ်စားတာတို့ဒါတွေမြင်လဲစိတ်ကပင်မဆင်းရတနာစိတ်ဖြစ်တာပေါ့ဟိုပြန်နေတဲ့တ attva တိမ်ငက်တရားဖန်စားတော့တာလို့ဒါမျိုးပေါ့အာနေတဲ့တ attva အာကြီးတဲ့တ attva စားတော့ကြတာဒါဓမ္မတာအဲ့ဒါတွေမြင်လဲတခါကျတော့ဒီပုံမှာတနာကျင်နာစိတ်တွေဖြစ်တော့အဲ့ဒါကတော့ဝိညာဉ်အနုအနုစားလေးတွေဖြစ်တယ်အဲ့ဒီလိုဖြစ်လာတဲ့ကဘုရားလောကဒီအတွေးတွေကိုအံကျိတ်ဖိနေပြီးတော့မရမနေ ပဲဖြောက်တာอืมအဲ့တော့ဘုရားလောင်းတို့မှာတော့အကျမ်းစာဝိတက်တွေမပဲမပေါ်ဘူးဘုန်းကြီးတို့တွေကြတော့အာထုတ်ကြတဲ့ဒီအကျမ်းစာဝိတက်တွေ ਨੇ ဖြစ်တာများတယ်ကျမ်းစာဝိတက်တွေနော်ဒုတိယဘောမှာတတိယပဲဒုတိယတတိယတဲ့အခါမှာဒေါသနဲ့တတိယတာရှိတယ်လောဘနဲ့တတိယတာရှိဘယ်လိုတတိယရအကျမ်းသားတွေပဲပြန်ကလေးစားခြင်းနဲ့ဒီအတွေးတွေမျိုးနဲ့ဖြစ်တာတယ်အဲ့ဒီလို ဖြစ်လာရင် ဘုန်းကြီးတို့တတ်နိုင်မြခုနနီးငါးမျိုးဖျားပိတ်တာလေတနီးနီးနဲ့လောက်ရတယ်သို့မဟုတ်ကမ္မထန်ဆရာမှာတော့ဘုဒ္ဓီတော်ပေါ့ဗျာအဲဒီမှာကမ္မထန်ဆရာနေဒီယောဂီတို့တရားလျှောက်တဲ့ကဘုန်းကြီးတို့ဒါကိုချိန်ခံပြီးသင်ပေးတာနော်ဒါကြောင့်မို့တခါတလေတချို့တခါကြီးတွေဓမ္မကြီးတွေကရိုးရိုးလျှောက်ပါအာဒီလိုစိတ်တွေကပြန့်လွင့်နေတယ်ဗျာအတွေးတွေများနေတယ်ဗျာအတွေးတွေများနေဘုန်းကြီးတို့ကဟိုငကုံကတော့တွေးရင်တွေးတယ်စဉ်းစားစဉ်းစားဒီလိုပဲ သင်ပေးပါခုနောက်ပိုင်းတော့လို့မသင်ဘူးအတွေးတွေများနေကိုသေချာဂရုစိုက်ပြီးမှတ်ကြည့်ပါဘာတွေတွေးနေသလဲတူတယောက်ပေါ်မှာတတိယတဲ့အတွေးတွေတွေးသလားတူတယောက်ပေါ်မှာမကျေနပ်တဲ့အတွေးတွေတွေးသလားတို့မာနတွေခံမာနတွေခံပြီးတွေးသလားဘာမှအကြောင်းအရာမရှိဘဲနဲ့တွေးသလားအဲ့ဒီအရာတွေပေါ်မှာမူတည်ပြီးဘုံကြီးကခုတုတ်ကိုခြေခံပြီးတင်ပေးတာတူတယောက်ပေါ်မှာတတိယတဲ့တွေးတွေဝင်လာပြီးဘာကမ္မဋ္ဌာန်းမှလိုက် နော်ခုနလိုလောဘတွေဝင်လာဘာကမ္မထာမပေါ့ဗျာလောဘအတွေးပေါ့ဒေါသအတွေးဝင်လာဘာကမ္မထာမမောဟအတွေးဝင်လာဘာကမ္မထာမဘာမှစိတ်ထဲမှာလောဘတွေးလည်းမဟုတ်တော့စိတ်ကဒီတိုင်းပဲပြန့်လွင်နေဥရိစာတို့ဘာလို့ကြနော်အဲ့ဒီခါကျဘာဖြစ်လဲဆိုခုနကမောဟတွေးပဲပြောမှာအဲ့လိုမျိုးဆိုဘုရားကတော့ပွားခိုင်းတာပါလို့ဒါတွေလောက်တာခုနပြောခဲ့ပြီအဲ့ဒီဟာတွေကိုတုံးတာပဲ ကိုယ့်ဟာကိုယ်လည်းလှုပ်တိုက်လှုပ်တိုက်ရင်လှုပ်လို့ရတယ်အများဆုံးကမ္မထမ်းဆရာတွေကပြင်ပေးပါလိမ့်မယ်အဲ့ဒီနည်းအဲ့ဒါပို့ဆင်ပြေဘုန်းကြီးအဲ့ဒါပို့ကြိုက်ပါအဲ့ဒီမှာဘုန်းကြီးတို့ခေါင်းစည်းပေးထားနောက်တစ်ခုကတော့ကြံတွေးမှုမြောင်နှမျိုးခွဲကြရင်ဒါတော့ဒွေရာဝိတကတုတ်ဆိုတာရှိပါဗျာမူလပဏ္ဏတပါဠိတော်မှာပါတယ်အဲ့ဒီတုတ်ကအကြောင်းအရာလေးနည်းနည်းပြောမယ်နော်ဘုရားရှင်ကသာဝတိမြို့စေတုံးကျောင်းမှာသတင်းသုံးနေတဲ့ချိန်မှာ သူဟာသူ့ရဲ့အဖြစ်ပြက်ကိုပြန်ဟောပါတယ်သူဟာသစ္စာလေးပါးကိုထိုးထွင်းမသိမီဖျားလောင်းဘဝခုနဒုက္ခစီရကျင့်နေတဲ့ချိန်ကာလတုန်းကဒီကြံစီတဲ့အတွင်းဝိတက်တွေကိုနှမျိုးနှစ်စားခွဲပြီးထားရင်ကောင်းပါပဲစဉ်းစားမိအတွေးကြံစီဝိတက်ကနှစ်မျိုးပေါ့နော်ကုသိုလ်ဖြစ်စရာအတွေးနဲ့အကုသိုလ်ဖြစ်စရာအတွေးပါအကုသိုလ်ဖြစ်စရာအတွေးကကာမဝိတက်၊ပြာဝတဝိတက်၊ဝိညာဝိတက်ပေါ့ ဒီအကုသိုလ်တွေးရတစ်မျိုးကုသိုလ်ဖြစ်မဲ့အတွေးဆိုတာကနိခမဝိတ္တဒီကုဏကာမဝိတ္တရဆန့်ကျင်မဲ့နိခမဝိတ္တနော်ဗျာဝရဝိတ္တဆိုတာကုဏဝိဗျာဝရဗျာဝရဝိတ္တရဆန့်ကျင်အဗျာဝရဝိတ္တဝိဟိန္ဒဝိတ္တရဆန့်ကျင်အဝိဟိန္ဒဝိတ္တပေါ့ဒီကာမဝိတ္တဆိုတာပြောအောင်နဲ့ပတ်သက်ပြီးစဉ်းစားတာဒါအကုသိုလ်သူရဲ့ဆန့်ကျင်မဲ့နေကမဝိတ္တဒီအပြောအာယုန်တွေကနေလွတ်မြောက်အောင်ကြောင်းလွတ်မြောက်ကြောင်းစဉ်းစားတာ အာငါယောဂီဘယ်တရားစကားမှယောဂီလုပ်ပြီးတရားထုတ်ရင်ကောင်းပါပဲဆရာကြီးလို့ဘုန်းကြီးတွေလည်းဒီတိုင်းအာသီလရှင်ဝင်ကောင်းပါပဲရဟန်းဝင်ကောင်းပါပဲတာမဏေဝင်ကောင်းပါပဲဒါလေးလည်းယက္ခမဝိတ္တခေါ်တရားတွေအားထုတ်ရင်ကောင်းပါပဲဒါမျိုးတွေပေါ့နော်ဇန်တရားတွေအားထုတ်ရင်ကောင်းပါပဲဝိပဿနာအားထုတ်ရင်ကောင်းပါပဲဒါမျိုးတွေတွေးတော့ဒါယက္ခမဝိတ္တခေါ်တယ်ဒါကြတော့ဘလောက်တွေးတွေအပြစ်ကင်းနေတယ် နော်ဗျာဝရဝိတ္တဆိုတာခုနဗျာဝရဝိယသူမယောပေါ်မှာဒေါသနဲ့ကြံတာပြုရဆန့်ကျင်မဲ့အဗျာဝရဝိတ္တဆိုတတ္တဝါတွေပေါ်မေတ္တာထားတာဒါကိုအဗျာဝတဝိတ္တခေါ်တယ်နော်ဝိညာဝိတ္တဆိုတတ္တဝါတွေပေါ်မှာညှင်းဆဲနှိပ်စက်လို့တဲ့စိတ်တွေဖြစ်တာအဝိညာဝိတ္တဆိုပြောင်းပြန်ပြန်ကရုဏာပွားနေတာပြောတယ်ဘုန်းကြီးတို့ဒါကြောင့်တခါတည်းမေတ္တာပွားပြီးတခါတည်းကရုဏာပွားပြီးအဲ့တော့ချုံပြောရရင် အကုသိုလ်ဝိတက်ရဲ့ကုသိုလ်ဝိတက်ရဲ့နှမျိုးမှတ်ထားလိုက်ပါအကုသိုလ်ဝိတက်ဆိုတာက လောဘအတွေ့တွေဖြစ်မယ်ဒေါသအတွေ့တွေဖြစ်မယ်နော်သူများနှိပ်စက်လို့တဲ့အတွေ့တွေဖြစ်မယ်ကုသိုလ်ဝိတက်ကုသိုလ်ဖြစ်တဲ့အတွေ့အတစ်မျိုးပေါ့နော်ခုနကယောဂီလှုပ်ခြင်းနာသီလရှင်လှုပ်ခြင်းနာတရားထုတ်ခြင်းနာဒါမျိုးတွေပေါ့သူများပေါ်မေတ္တာထားမေတ္တာစေနာထားတာကရုဏာပွားတာဒါကတော့ ကုသိုလ်ဝိတက်လို့ခေါ်တယ်အဲ့လိုဘုရားတော့ကတရားသစ္စာလေးပါးတရားမရခင်တည်းကဘုရားမဖြစ်ခင်တည်းဒီအတွေးကိုအဲ့လိုနှမျိုးခွဲခြားနော်ချုပ်ပြောရင် အကုသိုလ်တွေရဲ့ကုသိုလ်တွေရဲ့ဒီလိုနှမျိုးခွဲခြားလိုက်တယ်ဒီတော့အကုသိုလ်တွေတွေကိုပျောက်တော့ဘုရားလုံးကဘလို့ဆင်ញင်လဲဆိုအဲ့ဒီချိန်မှာအပြင်းတာအထုတ်တာနော်ဒုက္ခစရိယကျင့်တယ်တာမန်ရှန်ကအထုတ်တာမဟုတ်ဘူးဒီခုနကအနုဇာဝိတ္တသို့မဟုတ်အဲ့ဒီချိန်မှာတော့ ဝိတ္တတခါတရမှာတဲ့မြားလောမှာဒီကာမဝိတ္တပေါ့လောဘဖြစ်စရာဝိတ္တတွေပေါ်လာတယ်အဲ့ဒီခါမှာရတော့ဒီကာမဝိတ္တဟာငါ့အတွက်လည်းမကောင်းသူများအတွက်လည်းမကောင်းဘူးဒီလိုစဉ်းစားတယ်သူများအတွက်လည်းကိုယ့်အတွက်လည်းစိတ်ဆင်းရဲစေတယ်သူများအတွက်လည်းစိတ်ဆင်းရဲစေတယ်အပြစ်ဆင်နေတာပဲနော်ဒီကာမတက်ဝိတ္တတွေဝင်လာရင်အသိဉာဏ်တွေကကန်းသွားတာပဲအသိဉာဏ်တွေပိတ်ပင်ထားလို့ဖြစ်တာပဲအပြစ်ကိုဆင်နေတာပဲ ဒီကာမဝိတ္တတွေဆင်ញင်စဉ်းစားနေကိုယ်လည်းပင်မနဲ့စိတ်လည်းပင်မနဲ့ကိုယ်ငြင်းချမ်းမှုလည်းမဖြစ်ဘူးစိတ်ငြင်းချမ်းမှုလည်းမဖြစ်ဘူးအဲ့လိုဆင်ញင်လိုက်ဆင်ញင်လိုက်တဲ့ခါကျဒီကာမဝိတ္တကပျောက်သွားပြီဘုရားအဲ့လိုတွေ့တော်ဝိတ္တကလည်းဗျာဝရဝိတ္တလည်းဒီတိုင်းပဲဒေါသဝိတ္တတွေပေါ်လာဩဒီဒေါသဖြစ်နေတာငါတော်လည်းမကောင်းသူများတော်လည်းမကောင်းဘယ်သူတော်မှမကောင်းဘူးဒေါသတွေဝင်လာရင်အသိဉာဏ်ကြီးကန်းသွားတာပဲအသိဉာဏ်ကြီးပိတ်ထားတယ်လို့ပိတ်ဆုပ်ထားနေတာပဲ ဒေါသဝင်လာကိုယ်လည်းပင်မနဲ့စိတ်လည်းပင်မနဲ့ကိုယ်လည်းမငြင်းချောင်းစိတ်လည်းမငြင်းချောင်းဒီလိုစဉ်းစားလိုက်တဲ့အခါကျဒါဝရဝိတက်ကလည်းငြိမ်းသွားတယ်ပျောက်သွားတယ်မြတ်စွာဘုရားဝိညာဉ်ဝိတက်လည်းပဲဒီနည်းတော့ဆင်ကျင်လာတယ်အဲ့တော့အဲ့ဒီတုံမှာဘာပြန်အောက်မှာဆက်ဟောလိုက်စေဆိုတော့ဒီအတွေးဝိတက်တွေဝင်လာရင်ဘုန်းကြီးတို့တူရဒါကိုရှုမှတ်ရမယ်နော်ဒါကြီးကိုလွတ်မထားနဲ့လွတ်ထားရင်ဘာဆက်ပြောတော့ဘာဆက်ဟောလဲတဲ့အဲ့ဒီမှာ ဒီအတွေးဝိတ္တတွေအကြံများတဲ့ပုဂ္ဂိုလ်ကအဲ့ဒီတိုင်းပဲဆက်တိုက်စိတ်ကဖြစ်နေတတ်တယ်။မကာမဝိတ္တတွေအကြံများတယ်ကာမဝိတ္တပဲဆက်တိုက်ဖြစ်နေအားကောင်းသွားတတ်တယ်။သူတဏ္ဍမှာကာမဝိတ္တပဲလိုချင်စရာနှစ်သက်စရာမြန်လို့ဒါတွေပဲအမြန်တော့စဉ်းစားတွေးတောနေတာ။ဒီဟာတွေပဲအားကောင်းသွားတယ်။ဒေါသဖြစ်စရာတွေဆက်တွေးနေတာဆက်တက်ဆက်တက်ဆက်တက်တွေးနေတာကဒါတွေပဲသူ့မှာအလေးကျင့်ဖြစ်သွားအားကောင်းသွားတယ်။ဖြစ်များနေတတ်တယ်။ ဝိညာဉ်ဝိတဲ့သူများကိုနှိပ်စက်ဖို့ညှင်းဆဲဖို့ဒါတွေစဉ်းစားနေတယ်ဒါတွေအကောင်းလာကြတယ်ခါကြအကောင်းလာရင်ဒါတော်တော်နဲ့ဖြည့်ရခက်တယ်ဒါကြောင့်မို့ဒီတိတိချင်းဒီဝိတက်တွေအားနဲ့တော့ကိုတတ်နေများရှုမှတ်ရဆိုလိုတာခုနကအဖြစ်များတဲ့သဘောမျိုးအဖြစ်များလေးချင်းပါသွားလေးချင်းပါသွားတော့ဝါသနာဆဲရလို့ဖြစ်သွားဆဲရတဲ့ပုဂ္ဂိုလ်ကြည့်ပေါ့ဆဲပြီးနှုတ်ဆက်တယ်ဒါမျိုးတွေအကောင်းသွားတာသူဒါတွေကျမပြတ်ဖြစ်နေ နှစ်သက်သဘောကြတဲ့အာယုံဒီအာယုံနေနဲ့ပတ်သက်ပြီးတော့လေဒီတိုင်းမနစ်သဘောကြတယ်ဟာဟိုကလည်းလိုချင်တရားလည်းလိုချင်ဒါမျိုးဖြစ်တယ်ကျတော့ဒါနဲ့ပတ်သက်ငငန်းတက်လိုချင်မှုတွေဖြစ်လာတယ်အဲ့ဒီမှာဘာဥမပေးထားလဲဆိုဒီဝိတက်တွေဖြစ်လာတဲ့ခါမှာ အကုသိုလ်ဝိတက်တွေဖြစ်လာတဲ့ခါမှာရှေးတုန်းကဥပမာပေါ့ဗျာရှေးတုန်းကနွားကြောင်းသားတယောက်ကနွားတွေကိုကြောင်းရတယ်ကြောင်းတဲ့ခါကျတော့ဒီမိုးရာသီနဲ့နှွေရာသီနဲ့ ဒါကြောင့်မူထူကွာခြားချက်ပေါ့ဗျာမိုးရာသီကြတော့ဒီဆက်ကင်းနေရှိတာပေါ့ဗျာဒီဆက်ကင်းနေမစားရအောင်နွားကြောင်သားအမြဲမပြတ်သူနွားတွေကိုထိမ့်သိမ်းဆောက်ရှော့တကယ်လို့ဆက်ကင်းနေဝင်စားမယ်ဆိုရင်ဘာဖြစ်မှာလဲဒီဆက်ကင်းရှင်ကနေတရားဆွဲတာတို့အေးယူခံတာတို့ဖမ်းဆီးချုပ်နှောင်ခံတာတို့အသေးဆုံးတော့ပြစ်တင်ခဲ့ရခံတာဒါတွေခံစားဒီဒီပဲတဲ့ဘုရားလောကငါဟာတဲ့ဒီအကုသိုလ်တွေရဲ့အပြစ်တွေ အကုသိုလ်အတွေးတွေအပြစ်တွေအကုသိုလ်တွေးရဲ့ယုံညံ့နေပုံညဉ့်ညမ်းပုံဆင်ញင်စဉ်းစားသိမြင်ခဲ့တယ်ပြီးမှအဲ့ဒီဟာတွေပြည့်ဒါကအကုသိုလ်ဝိတ္တနဲ့ပတ်သက်ဘုရားအောင်ပြောတာပြီးမှဆက်မိတ်ပါတယ်အဲ့ဒီလိုနဲ့တခါတခါတခါဒီမိမလျော်ပြင်းပြင်းထန်အထုတ်ရင်လည်းဒီခုနကုသိုလ်ဝိတ္တတွေပေါ်လာတယ်လို့မိတ်များတယ်ကုသိုလ်ဝိတ္တဆိုခုနနိခမဝိတ္တပေါ့နော် ဟိုဒီသူတော်ကောင်းဝနေတာပဲကောင်းပါတယ်သူတော်ကောင်းတရား အထုတ်တာပဲကောင်းတယ်ဇန်တရားတွေရအောင်အထုတ်မယ်ဝိပဿနာတရားတွေရအောင်အထုတ်မယ်ကုသိုလ်ဖြစ်ကြောင်းတရားတွေငါလုပ်မယ်ဒါနဲ့ခမဝိတက်ဟောမေတ္တာတရားတွေပွားနေတယ်ဒါဖြာဖြာဝတအပြာဝတဝိတက်ပေါ့နော်ကရုဏာတရားတွေပွားနေမယ်ဒါဝိညာဝိတက်ပေါ့အဲ့ဒီလိုမျိုးတွေလည်းဖြစ်တတ်ပါဖြစ်နေတယ်ပေါ့ဒါကုသိုလ်ဝိတက်ခေါ်တယ်အဲ့လိုဝိတက်တွေနဲ့ပတ်သက်တဲ့အခါကျတော့ဒီဝိတက်တွေကျတော့ ကိုယ်တွေရောသူများတွေရောစိတ်ဆင်းရဲကိုယ်ဆင်းရဲမဖြစ်စေနိုင်ကိုယ်ပင်မစိတ်ပင်မနာလည်းမဖြစ်ဘူးเนาะအသိဉာဏ်တွေပိုတိုးပွားစေတယ်မေတ္တာများများပွားစိတ်ကြည်လင်ပြီးတော့ပို့ပြီးတော့ဟိုတရားတွေဘာတွေအထုတ်လို့ကောင်းတာပေါ့နော်ဝိပဿနာတွေတရားအထုတ်တယ်သမာဓိတွေရပြအထုတ်ရင်ပို့စိတ်ကြည်လင်ပို့အထုတ်လို့ကောင်းတာပေါ့နောက်တစ်ခုကတော့ကရုဏာပွားတယ်စိတ်တည်ခြင်းလင်နဲ့စိတ်ကြည်လင်နဲ့ပို့အထုတ်လို့ကောင်းတာပေါ့နော်အဲတော့ဒီတရားတွေနဲ့နေရင် နေ့တနေ့ပတ်လို့တညပတ်လို့ကြိုက်သလောက်နေဘုန်းကြီးတို့တွေမှာခုနကဘေးရန်ဘာတစ်ခုမှမဖြစ်ဘူးစိတ်ဆင်းရဲတဲ့ဘေးဘာဘေးမှကိုမဖြစ်တော့ဒါပေမဲ့လို့ဘုရားလုံးအဲ့မှာဗာဆက်ပြောဒါလေးနဲ့အချိန်ကြာမြင့်စွာ နေပြန်တော့လေဗာပြက်လာလေကိုညင်းငွေလာပေါ့လေပင်မလာတိုင်းနေနေတယ်အဲဒီကစိတ်ကကိုပင်မနဲ့ကိုပင်မနဲ့ဗာပြက်စိတ်ကပြန့်လွင်တော့ဒီပေါ်မှာမကတ်တော့ အဲ့ဒီကာလမျိုးကြာဘာဖြစ်လဲဆိုတော့စိတ်ကမတည်ကြည်တဲ့အတွက်ဘာလို့ရလဲဆိုစိတ်ကို तू ကရှုမှတ်နေတဲ့အဲ့ဒီအရာတွေမပွားနဲ့ကိုယ်စိတ်ကိုအတွင်းတဏ္ဍာထဲမှာပဲတည်အောင်လုပ်တယ်အဓိကတော့ခန္ဓာကိုယ်ပါပဲကတ်နေအောင်လုပ်တယ်လို့ပြောတာအဲ့ဒီလိုနေနေအဲ့မှာဘာပြောပြန်လဲဆိုဒီနိခမဝိတ္တသုံးနိခမဝိတ္တရဲ့အပြာဝတာဝိတ္တရဲ့အဝဟင်တာဝိတ္တပေါ့ဒီသုံးခုကလည်း ခုနကဘုန်းကြီးတို့နိခမဝိတက်အတွေ့အကြံများရင်လည်းဒါတွေအဖြစ်များတာအပြာပတ္တမေတ္တာသိအားကောင်းတဲ့ပုဂ္ဂိုလ်မေတ္တာမပြတ်ပွားနေတဲ့ပုဂ္ဂိုလ်လေဒီအပြာပတ္တဝိတက်ဒီအားကောင်းတာအဖြစ်များနေအဝိညာဝိတက်ကရုဏာတွေများများပွားတဲ့ပုဂ္ဂိုလ်လေကရုဏာများများပွားများများတွေ့ရင်လည်းပဲအဲ့ဒီဟာတွေအဖြစ်များသွားတယ်အဲ့တော့သူကဘာလေးဥမာပေးတာလဲဆိုတော့ခုနနွားကြောင်းသားပဲနွားကြောင်းသားနွေရာသီကျတော့ဘာဆက်ခင်းမှမရှိဘူး ဘာဆက်ခဲမှမရှိတော့အကြောင်းတော့နွားတွေကြောင်းရင်းနဲ့ဘာလို့မလဲတစ်ပင်ရိပ်သုံးဖို့လွင်တိကောင်အေးစေးစေးနေပြီးတော့နွားတွေကိုတတိပြုုံမဲ့လွတ်အပ်ထောင်ငကုန်းတော့လို့ဟိုဟိုခင်းမစားဒီစိုက်ခင်းမစားဆောက်ရှောက်စရာမလိုဘူးယောဂီပုဂ္ဂိုလ်ကလည်းတော့ပဲခုနကစိတ်တွေတိတ်ပွားရင်ပွားနေစိတ်တွေပြင်ထွက်သွားပြီဆိုရင်ဒီအမှတ်စိတ်နာလေးကိုတတိလေးကတ်နေအောင်မယ်ဒါပဲကြည့်အောင်မယ်အထူးကြောင်းကြဆဲမလို့အဓိကတော့ဘုန်းကြီးတို့တရားထုတ်တယ်ဘုန်းကြီးခဏနာပြောပါတယ် ပထမတော့မကတ်ခင်ကတော့စူးစမ်းပြီးကတ်အောင်လုပ်ရတယ်နော်အာမနေ့ကစူးစမ်းကတ်လို့ရတယ်ကတ်သွားပြီဆိုဒါလေးကိုတတိပြီးအောင်မတတိလေးသိနေအောင်ပဲဒီလောက်ပဲလုပ်ရတယ်ဒါကြီးကြောင်းကြမဆိုင်တဲ့ကြောင်းကြဆိုင်တဲ့လုံထွက်သွားတယ်ရှော့ပြက်လိုက်ပြန်ရင်လည်းမရဘူးရှော့ပြက်သွားရင်လည်းပဲအတူရဝင်လာတယ်အဲတော့ပထမလုံးကတော့ဒီမှတ်စိတ်အောင်နဲ့ကတ်အောင်မလုပ်ရမလဲဝိရိယနဲ့စူးစမ်းရတယ်အာမကတ်ကတ်အောင်လုပ်ရတယ်မကတ်ကတ်အောင်မှဒီမျိုး မကတ်ကောင်ကြိုးစားပေါ့ကာယကဝိရိယလိုတယ်စေတသိကဝိရိယလိုတယ်ကာယကဝိရိယဆိုမကအဲ့ဒီချိန်မှာခေါင်းကလည်းမခေါင်းခါကလည်းမဒီလိုတင်းတင်းကျပ်ကျပ်လောက်လိုရင်းလိုရင်းနဲ့တကားဘာလို့လဲနံဝိရိယဒီမတ်စေအောင်ကတ်အောင်ကြိုးစားပြီးလောက်ရတယ်ကြိုးစားလိုရင်းလိုနဲ့ဒီမတ်စေအောင်ကတ်သွားပြီဆိုရင်အဲ့ဒီမှာတော့အတိလေးကတ်ကြည့်နေအောင်ပါပဲဟုတ်လေကတ်နေ ဒါကြီးကိုအကြောင်းကြားဆိုင်မကြည့်နဲ့အဲ့ဒါကိုဒီမှာတော့ဗာပြောရလဲခုနကနွားကြောင်းသားလို့ပေါ့ဒီနွားတွေလွတ်ကြောင်းသားတွေကဘာမှအန္တရာယ်မရှိတဲ့အခါကျတော့အတိလေးကတ်ထားအောင်ဒီနွားဆိုတဲ့တတိလေးပေါ့ငါနွားတွေဘယ်နာရှိတယ်ဒီလောက်ပဲသိနေအောင်ဒီမှာမဆိတ်နာအောင်နဲ့ကတ်သွားပြီဆိုဘုန်းကြီးကဒီပေါ်မှာတတိလေးပြုတ်အောင်မယ်တတိလေးကတ်ရင်တော့ပဲမှတ်နေတယ်လိုက်တင်လေးပဲပေါ့အထူးကြောင်းကြမဆိုင်နဲ့ရော့လည်းမပြင်းနဲ့တိုးလည်းမပြင်းနဲ့ဒါကိုပြောချင်တော့ ပြီးတဲ့အခါမှာဘုန်းကြီးတို့နောက်တစ်ခုပါပြောချင်တယ်လေဆိုတော့ဒီဝိတက်နဲ့ပတ်သက်ပြီးတော့တကယ်လို့ဘုန်းကြီးတို့အဲ့လိုမကြည့်တတ်ဘူးဆိုရင်ဒီတော့ကတော့အဲ့လောက်ပဲပြောမယ်နော်ဒီတော့ကြီးကလည်းရှေးကြီးဆိုလိုအပ်တဲ့လောက်ပဲပြောတာကောအဲဖះလောကျင့်ခဲ့တဲ့ဥလူဝေတာတောဆိုတာကသဲတွေအစပနာများတဲ့သဲတောင်ပြင်ကြီးပါပဲဒါဥလူဝေတာတောလို့ခေါ်ပါတယ်ဒီဥလူဝေတာတောသဲပုံကြီးဖြစ်ပေါ်လာပုံဒါလေးအကြောင်းကို ဒီစာပေကျမ်းစာများမှာမှတ်တမ်းတင်တာဒါလည်းတော်တော်ကောင်းပါဒီဖះမပွင့်ခင်မိကဒီဥလဝေရာတဲတောင်ကိုအဲ့ဒီအရတ်ဒေတာမှာဘုန်းကြီးတို့ရသေးပေါင်းတရားကျင့်နေတဲ့ရသေးသူတော်ကောင်းပေါင်း1000လောက်ဒီနေရာမှာတရားထုတ်ခဲ့ကြဒီနေ့ကျတော့ရသေးတွေကစီဝေတိုင်ပင်ကြတော့ဘာစီဝေတိုင်ပင်ပြီးတော့ဘာဆုံးဖြတ်တွေချပြီးဂရိကဝတ်တွေထားကြတယ်ဆိုရင် သူတို့ချင်းချင်းပြောယသိအပေါင်းတို့ငါတို့ဒီကာယကမှုဝစီကမှုဟုတ်လားကျူးလို့မယ်ဆိုရင်သူတစ်ပါးတွေကမြင်နိုင်တယ်ကြားနိုင်တယ်သိနိုင်တယ်ထင်ရှားတယ်ဒါပေမဲ့တို့စိတ်ထဲမှာဖြစ်နေတဲ့မနောကံပြမှုကြတော့ဘယ်သူမှမသိနိုင်ဘူးမကြားနိုင်ဘူးကာယကံရှင်တယောက်ပဲသိနိုင်တယ်ဒါကြောင့်တူတယောက်ဟာတဲ့ဒီခုနကမကောင်းတဲ့အတွေ့အကြုံပေါ့ကာမဝိတ္တသုံးဖို့ဖြာဝရဝိတ္တသုံးဖို့ဝိညာဝိတ္တ စိတ်အကြံတွင်မျိုးမျိုးပေါ်လာရင်နော်ဒီအတွေးတွေပေါ်လာရင်ဒီအပြစ်ကိုအခြားသူတို့တယောက်ကမမြင်နိုင်ဘူးတဲ့ထုတ်ဖို့ပြောဆိုဆုံးမဖို့လည်းမဖြစ်နိုင်ဘူးဒီတော့အဲ့ဒီလိုအတွေးအကြံပေါ်လာရင်ဘာလို့ခိုင်းလဲဆိုတော့အဲ့ဒီအတွေးအကြံပေါ်လာတဲ့ပြစ်မှုကျူးလွန်တဲ့ပုဂ္ဂိုလ်ဟာမိမိဖာသာမိမိထုတ်ဖို့ဆုံးမတဲ့အနေနဲ့ဒီမနောကအတွေ့ဖြစ်တိုင်းဖြစ်တိုင်းပေါ့ အဲ့ဒီရသူတို့နေတဲ့နေရာမလမကမှာနေရစနာမြစ်ရှိတာပေါ့အဲ့ဒီမြစ်ကမ်းခြေမှာရှိတဲ့သဲတွေဖက်နဲ့ထုတ်ဖက်နဲ့ထုတ်ပြီးတော့ဒီနေရာကိုသဲတံရေးတံတော့အဲ့ဒါပြောတော့ပဲဖက်နဲ့ထုတ်လိုက်သဲလေးတွေကိုဒီနေရာပုံရသေးရတသောင်းရှိတာဆိုတော့ခုနမကောင်းတဲ့အတွေးတွေဝိတက်တက်ပေါ်လာတယ်ပေါ်လာတယ်ဟိုသဲလေးဖက်နဲ့ထုတ်ထုတ်ထုတ်ကျုံလိုက်တာနောက်ပိုင်းရသဲတောင်ပြင်းကြီးဖြစ်လာတယ်ဆိုတော့အဲ့ဒီမှတ်တမ်းပြောတော့နော်ဒါလည်းသူတို့ဆုံးမတဲ့ဒီလေးကောင်းပါတယ် အဲ့ဒါရှေးတုန်းကဆုံးမတဲ့နေ့ပေါ့နော်ဒီမှာလဲတခါတလေဘုန်းကြီးတို့အဲ့လိုလုပ်ရမယ့်ပုံစံကြီးတဲ့ချောင်းထဲမှာကိစ္စကြီးငယ်ပေါ့မကောင်းတဲ့အတွေ့ဖြစ်တိုင်းအမိုက်ကောင်းအောင်မယ်ဆိုကောင်းပဲတခါတခါအတွေ့အကြုံမကောင်းတဲ့အတွေ့ပါဘူးလေသွားအမိုက်တကူကောင်းဟုတ်လားဒီကကိုလိုချင်တဲ့အချက်ပေါ့အဲ့ဒါမျိုးလုပ်ရင်တော့ပုံကောင်းတော့ဒီမှာတော့အဲ့ဒါမျိုးဘယ်လိုလုပ်ရမလဲဆိုတော့ကျောင်းကန်နေများများကျောင်းနေမေဃကျောင်းတို့ဒီဒီပါကျောင်းနေကြတော့ အကျွေးနဲ့သွားကြတော့အကျွေးကြောင့်ဘာလို့အောင်မလဲဆိုတခါတွေးဝင်တဲ့ဒေါ်လာလူဆိုဒေါ်လာတဲ့ဆိုတော့ခဏအကြောင်းအကျွေးအကျွေးကြည့်မှတော့ရှိဒါတော့ကောင်းတဲ့ဘက်ကလက်တွေးတော့ဗျာဘုန်းကြီးရောလူကအကုန်လုံးအောင်မှာဒါဘုန်းကြီးတို့လည်းပါတာပဲအကုန်လုံးဒီဘုန်းကြီးလည်းအတွေးကြံပေါ်လာတဲ့အဲ့ဒါမျိုးအဲ့လိုလုံးလိုက်ရင်တော့ခုနရသေးတယ်လို့ပေါ့ရသေးတယ်ကတော့သူတို့ဘာနေသူတန်ခတ်တဲ့အနေနဲ့တဲတော်မြင်ကြီး တဲတောင်ကုံပုံကြီးနော်ဥလူဝိဒတော့ရလို့ဖြစ်လာတာဘုန်းကြီးတို့လည်းတို့ကောင်းတဲ့ဘက်ကနေတခါတလေလေးကျင်လို့ရတော့ဘောနော် ကိုကကိုရှေ့ရှေ့ကသူတော်ကောင်းတွေဘလို့ထိမ့်သွားကြလဲနော်သူတို့ပြောတာလည်းမှန်တယ်နော်ကာကံမှုဝစီကံမှုဆိုတာလူတိုင်းအမြင်နဲ့ပြကိုယ်စိတ်တရားအတွေ့အကြုံဘယ်သူမှမသိကိုယ့်ကိုယ်တွေးနေတာအဲ့လိုမျိုးကြဘလို့ဆုံးမကြမလဲဘယ်လိုလုပ်ကြမလဲပေါ့ကိုယ့်ကိုယ်စဉ်းစားပေါ့အဲ့လိုစဉ်းစားပြီးဆုံးမနိုင်တော့ကိုယ်ဆုံးမနိုင် ကိုယ်အကျိုးရှိတော့ဗောဗျာ အဲ့လိုနည်းနဲ့ဆုံးမတောင်းကြိုးစားနိုင်ရမယ်နော်အဲ့လိုအဲ့လိုနည်းနဲ့ဒီနေ့တော့ဒီမှာ9နိုင်6နိုင်ထုတ်ကနေနေ့နေ့ဒီလောက်နဲ့သိမ့်မယ်နော်ဒီနေ့ဟောပြောတဲ့တရားတော်များကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။